ဒီနေ့ဘုန်းကြီးတို့2020ခုနှစ်ဩဂုတ်လ30ရက်နေ့တနင်္ဂနွေနေ့တနင်္ဂနွေနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကဋ္ဌလမ်းစဉ်အပိုင်း36ကာယ ानु ပါဒနာပိုင်းအဆက်ပေါ့နော်။မနေ့ကဘုန်းကြီးတို့ဓမ္မပဒမှာလာတဲ့ရကန်းတယ်မာလေးရဲ့သူ့ရဲ့အကြောင်းနဲ့ဘုရားအဲ့ဒီမှာမရဏတတိဆင်ញံစေပြတဲ့ဤတွေဘုန်းကြီးတို့ပြောနေပါတယ်။အဲ့ဒါမပြီးသေးပါဘူးနော်။ ဘုရားရှင်ကယကန်းသမားလေးကိုယကန်းခတ်တံပွားကြောင့်ပြုတဲ့ကလေးမလေးကို အမေးဖြေလောက်တော့ဗောဗျာအနည်းကမိကုန်းနေနှစ်ခုလောက်တော့ပြီးသွားတော့ဗောနော်ပထမမိကုန်းကအားလေချစ်သမီးဘယ်ကလာလဲဒါလည်းမေးတယ်နော်အဲဘယ်ပထမချစ်သမီးဘယ်ကလာလဲဆိုသမီးငယ်လေးကမသိပါရှင်ဖျားဗော ချစ်သမီးဘယ်ကိုသွားမှာလဲဒီလိုမျိုးတော့သမီးငယ်လေးကမသိပါ ရှင်ဖျားဒီလိုဖြေတော့ဗျာအကြောင်းဘုန်းကြီးတို့ပထမဆုံးအဖြေပြောခဲ့ပါတယ်မသိမသိသိမသိဒါတော့အဖြေလေးရပဲမိကွန်းကလည်းလေးခုမေးမှာနော်သမီးငယ်လေးကဘယ်ဘဝဘယ်ဌာနလာမှမသိတဲ့အတွက်မသိပါ ရှင်ဖျားလို့ဒါဖြေတယ်ပေါ့ဗျာဒါလေးကိုယူရဘုန်းကြီးတို့က ဤတောင်က ဆောင်ပုံတွေဖြစ်အောင်ဘယ်ကောက်လာရကိုဘဝမုတ်ချမသိနိုင်နော်ဘုန်းကြီးကိုယ်တိုင်လည်းဘယ်ဘဝလာမှမသိပါဘူးအဲကြောင့်ဘယ်ရလာရကိုဘဝမုတ်ချမသိနိုင်ဒါကိုလည်းဘုရားရှင်ကအဖြေမှန်တဲ့အတွက်ဒါတွေခေါ်ပါတယ်နောက်မေးခွန်းလည်းချစ်သမီးဘယ်ကိုသွားမှလဲဒီလိုမေးပါတယ်ဒါလည်းသမီးငယ်လေးကမသိပါရှင်ဘုရားအဲလိုဖြေပါတယ် ဒါလည်းဘုန်းကြီးတို့သေပြီးနောက်ကာလမှာအရိယာမဖြစ်သေး၍နော်အနာဂါမပဲဘဝအတိအကျသိတယ်ပေါ့နော်ဘုရုသောတော်မှာတရားကံတော်မှာဟိုသွားမဲ့ဘုံဘဝတွေကအပေလေးပါမရောက်တာရှိတာပဲဉာဏ်နဲ့ဘုံဘဝတွေအနာဂါတော့သောတော်ဝါဒဘုံတိုက်ရသွားတော့တာဒါတော့သိကြပြောနိုင်တော့အကြောင်းလေဆရာတော်ဘုရားကြီးကဒါတွေကြည့်ကြည့်မိတ်သွားအနာဂါရောက်မှစိတ်ချတယ်အနာဂါတော့သေးကိုသိကြတော့ပေါ့လေ ဒေါသလည်းကုန်သွားပြီကာမရာလည်းကုန်သွားပြီဆိုတော့သူကတော့တေချာတဲ့ဘုံဘွားသုဒ္ဓဝါဒဆိုစင်ကြယ်တဲ့ဘုံဘွားလို့ပြောတယ်အဲ့ဒီဘုံဘွားတိုင်းရသွားအဲကြောင့်ဘုန်းကြီးတို့တေပြီးတဲ့နောက်ကာလမှာလည်းဘယ်ဘုံဘွားကိုသွားရမှာမသိပါဘူးအဲကြောင့်ဘုန်းကြီးတို့ကဘယ်ကိုသွားရကိုယ်ဘဝမုတ်ချမသိနိုင်ဒီလိုလေးမှတ်ထားပါနော်နောက်ဘုရားရှင်ကတတ္တိယမေကုံရဲ့အမေနဲ့အဖြေကို သမီးလေးကိုမေးပါတယ် ချစ်သမီးတဲ့ငါဖျားကသမီးငယ်တကယ်မသိဘူးလားဆိုတော့ချစ်သမီးကသိပါ ရှင်ဖျားလို့ဖြေတယ်တဲ့တော့ဒီမိကုနဲ့ပတ်သက်ပြီးငါဖျားကဘာမေးလို့ပြီးတော့သမီးငယ်ကဘာတွေကိုဖြေလို့တာလဲအဲ့ဒါလေးကိုမိန့်ကြားပါတယ်မိန့်ကြားတော့သမီးငယ်လေးကဖြေပါတယ်သူဟာ ဘာလို့လို့ဖះကလွန်ခဲ့တဲ့၃နှစ်လောက်ကသူတို့အာလဝီမြို့ကြွရောက်လာပြီးတဲ့ဒီသေခြင်းတရားဆင်ញင်တဲ့ဤခေါ်ထားခဲ့တာကိုအဲ့ဒီချိန်ကနေဆိုင်ဟောဘုရားဒါအကျိုးရှိလို့ဟောတာပဲအဲ့ဒီနေရာနေဆိုင်မပြတ်သူဟာမြဲမပြတ်ဆင်ញင်တော့ခဏမဟုတ်တော့၃နှစ်ဒီဒီဆင်ញင် ပွားများနေနေရာဒီဓမ္မပဒလာတဲ့သေခြင်းဆင်ញင်တဲ့ဤတွေပြောခဲ့ပါတယ်ဆရာတော်ကြီးတွေလည်းဒီတွေကနေပြီးသူတို့ သဘောကျတဲ့အပိုင်းလေးတွေယူပြောတာရှိတော့ဗော။ဒါမဟုတ်ဆရာတို့ငါဒီမုတ်ချသေးရမည်။သေဖို့အချိန်ကလာပန်းချသေးလို့တော့ဒီပါညာဗောလေ။ဒီတွေကမှအခြေခံပြီးတော့ဟိုဆင်ញံနေဒီလေးတွေဆုံးမတာပါပဲ။အဲတော့ तू က၃နှစ်ဆက်တိုက်သေခြင်းတရားတွေဆင်ញင်းနေတော့တကယ်ညာနဲ့မြင်တာဗောဗျာ။ဒါကြောင့်မို့မမဗျာတကယ်သိရလားသမမသိပါအရှင်ဗျာလို့ဒီလိုလျှောက်ထားပါတယ် ဒီအဖြေကိုလည်းမှန်တဲ့အတွက်မြတ်စွာဘုရားသာရုခေါ်ပါတယ်နောက်ဆုံးမိကုံဖြစ်တဲ့နောက်ဆုံးမိကုံကတော့ဗာလေတငီးသမီးအဲတကယ်ကိုတိတလားဆိုတဲ့မိကုံမေးပါတယ်နော်အဲ့ဒါလည်းမြတ်စွာဘုရားထားမိပါတယ်ရသမီးငါဘုရားတကယ်ကိုတိရလားလို့မေးတော့သမီးငယ်ကမသိပါ ရှင်ဘုရားလို့ဖြေတယ်တဲ့ဒါကရောငါဘုရားဘာရွယ်လို့သမီးငယ်ကဘာရွယ်ပြီးဖြေတယ်လဲဒါလေးမိမ့်ပါ မှန်ပါဗျာတဲ့တပည့်တော်သိရမယ်မှတော့သိပါတယ်ဒါပေမဲ့ဘယ်ချိန်ဘယ်ကာလဘယ်ယောဂဘယ်ဌာနမှာသိရမယ်မှတပည့်တော်မသိတဲ့အတွက်မသိပါရှင်ဖျားလို့အဲ့လိုရှောင်းအဲ့မှာမြတ်စွာဘုရားတာရုခေါ်ပါတယ်နော်ပြီးတော့မှဒကာဓမ္မပြိတ္တာပေါင်းတွေကို ပြောတယ်ပေါ့နော်ဒကာဓမ္မပြိဒကာဓမ္မပေါင်းသူတော်ကောင်းတို့တဲ့သင်တို့ကဒီသမင်းငယ်တွေဖြေချာလျှောက်ထားချက်ကို မသိတဲ့ခါကျတော့အပြစ်တင်မှုကဲ့ရဲ့လောက်ပေါ့ပဲနားလဲကြတယ်တော်တော်များများကဒီတာမန်ရှံကလေးတွေ့ပြီးတော့အပြစ်တင်မိတတ်တယ်အပြစ်ပြောမိတတ်တယ်နော်ဒါလေးသတိထားမှာဘုန်းကြီးတို့တွေဘုန်းကြီးပေါင်းရုပ်တည်းအပြစ်တင်မစော်ဘူးနော်တကယ်ဖြစ်နေတာတခြားကိုပြောနေတာတခြားဖြစ်တတ်တယ်နားမလည်ပဲနဲ့သွားပြန်ပို့ဆိုးတော့ပေါ့လေဒီလိုအသိဉာဏ်ဉာဏ်မျက်စိမရှိတဲ့ပုဂ္ဂိုလ်ဉာဏ်မျက်စိကန်းနေတဲ့ပုဂ္ဂိုလ်များတော့ ဒီလိုပဲဖြစ်လာတဲ့ပြဿနာပေါ်မှာကိုယ်အထင်ကိုယ်အမြင် ပြောဆိုဒါမျိုးပြောဆိုမိတတ်တယ်အသိဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်များအမှန်တိုင်းမြင်ပြီးတော့အမှန်တိုင်းသိနိုင်တယ်ပြီးမှဘုန်းကြီးတို့တရားအထုံဤဝိပဿနာ အထုံဤဟောပါတယ်နော်ဒီကလေးမလေးရည်ရွယ်ဟောတာပထမသူကသေခြင်းတရားဆင်ញင်တာဒါမရဏတတိဆိုတာ တမ္ထပိုင်းမှာပဲသူအမြဲမပြတ်ဆင်ញင်တယ်နော်ဆင်ញင်တော့ကဘုန်းကြီးတို့ကပြောတယ်ဝိသုဒ္ဓိမမှာဘလို့ဆင်ញင်မလဲသူအမြဲမပြတ်တတိပါရမယ်တာဝကဖြည့်ရမယ်နောက်ပြီးတော့ညံနဲ့လည်းတကယ်လက်ခံတယ်ညံနဲ့လည်းတကယ်မြင်အောင်ဆင်ញင်ခုကြတော့ဒီသမီးငယ်လေးကဒီအသိဉာဏ်ကြီးရင့်ကျက်ပြီးဆုံးလာတဲ့ကဘုရားဝိပဿနာတရားဟောလိုက်တာဟောတဲ့တရားလေးတော့ဘုန်းကြီးပါဠိလိုဖတ်ပြပါမယ်ပြီးတော့ပါဠိလိုရုပ်ပြမယ်ပြီးတဲ့ခါကျမှဘုန်းကြီးတစ်ခုချင်းရှင်းပြမယ် အန္တဘုဒ္ဓယံလောကောတဲ့ဒီလောကယံညံမျက်စိကန့်နေတဲ့ပုံကိုယ်တွေများညံမျက်စိမရှိတဲ့ပုံကိုယ်တွေများတယ်ဘာလို့ခုနအဖြေကြည့်ပေါ့သမီးငယ်လေးလိုမှန်မှန်ကန်ကန်မတွေးနိုင်မစဉ်းစားနိုင်မကိုယ်အထင်ကိုယ်အမြင်ပေးရနေအတင်ကြရကြပြောဆိုကြအဲ့လိုမျိုးဖြစ်ကြတတုခိတဝိပတ္တိတဲ့နော်တရားထုတ်တယ်ဒါဝိပဿနာရှုဖို့ပြောတာပါဒီယုံတရားတွေကိုဝိပဿနာ ရှုပြီးတော့ဝိပဿနာဉာဏ်ဖြစ်တဲ့ပုံကနည်းနည်းလေးပဲရှိတယ်နော်တကယ်ခုကျင့်နေကြတာပဲကျင့်ပြီးမှဝိပဿနာဉာဏ်ဖြစ်ဖို့တော်တော်ခဲရင်တချို့တချို့လောက်ပဲဒါဝိပဿနာဉာဏ်นี่ဖြစ်တယ်မညာဖွညာนี่ဝိပဿနာဉာဏ်นี่အစဉ်စဉ်ဖြစ်မညာဖွညာရတယ်လို့ဆိုလိုပါတယ်နော်အဲကြောင့်ဘုန်းကြီးတို့ကတရားထုတ်ပြီးဆိုဝိပဿနာဉာဏ်ဖြစ်ဖို့အရေးကြီးတယ်ဝိပဿနာဉာဏ်นี่အစဉ်စဉ်ဖြစ်ပြီးမှမညာဖွညာပိဿကနာဉာဏ်นี่ဖြစ်တယ်အဲ့ဒါတော့သိကြတယ်နော်ဒါကြောင့်မို့တရားထုတ်တဲ့အခါကျတော့ ဟိုတမျိုးကြရင်သွားလို့မရကို့မှာဟိုတနေ့နဲ့တနေ့တရက်နဲ့တနေ့တနေ့နဲ့တရက်တနေ့တနေ့တနေ့အသိဉာဏ်တွေကတိုးတက်ပြီးဆုံးလာသလားအရင်တိုင်းပဲဖြစ်နေသလားဒါကိုကြည့်ဖို့ရေးကြည့်သိဖို့ရေးကြည့်စိတ်ငြိမ်းချမ်းနေုံနဲ့မလုံလောက်ဘူးအသိဉာဏ်တွေအဖြည်းဖြည်းဖြည်းဖြည်းနဲ့ရင့်ကျက်ပြည့်စုံလာဝိပဿနာဉာဏ်တွေဆင်းဆင်းတက်ရမှာပေါ့ဗျာဆိုလိုတာတော့ဝိပဿနာဉာဏ်တွေဆင်းဆင်းဖြစ်ပြီးသွားရင်တော့မဉ္ဇဏ်ဖုံဉာဏ် နောက်ပိဿကနာဉာဏ်ပိဿကနာဉာဏ်ရမှာဘုန်းကြီးတို့တွေကိုရတဲ့မဲ့ဖို့ဉာဏ်ဟာသိကြတယ်ဗျပိဿကနာဉာဏ်ရရင်ဟောငါပဲရဘာမဲရသွားပြီဆိုဆင်ញင်လို့ရတယ်ငါဘာဖြိုးရသွားပြီဆိုလဲဆင်ញင်လို့ရတယ်ဟောငါမှဘာကိလေသာတွေပယ်သွားပြီဆိုဒါလည်းဆင်ញင်လို့ရတယ်ဟောငါမှဘာကိလေသာတွေကြံသေးတယ်သိချပေါက်မြင်ပါတယ်ဗျာနိဗ္ဗာန်ကိုလည်းဆင်ញင်လို့ရတယ်ဒါကြောင့်ဘုန်းကြီးတို့က ဒီဘိုင်းကို စာပေရရောဒါစာပေကျမ်းမှာလည်းတိကျရှိနေတာဒါလေးတွေပေါ့လက်တွေ့ဆရာဆရာဆရာတော်ကြီးတွေဟိုကျင့်ညာထုတ်ဆရာတော်ဥမာဆုံးလုံးဆရာတော်ကြီးတွေထေရပတ်တွေသွားကြည့်လိုက်ပေါ့တိကျရေးထားပါတယ်ဘယ်နည်းကသောတာပတိမေဖို့ရတယ်သူကလစဉ်ရဲ့ဘယ်ရက်မှာအတိကျပဲဒုတိယမေကဘယ်ချိန်ညာတတိယမေကဘယ်ချိန်ညာသုတ္ထမေကဘယ်လိုညာတိတိကျကျကိုရေးထားဒါသေချာလို့သူရေးပြတယ်ဗျအဲ့ဒါပြောချင်တယ် ပြီးမှမြတ်စွာဘုရားဒီတရားကိုဆက်ဟောပါတယ်။ဘာဟောလဲတကုဏောဇာလမုတ်တော်ဝါမုတ်ဆိုးတယောက်ကညဒီတစ်ပင်ပေါ်မှာအိတ်နေရဲ့ငှက်တွေကိုပိုက်ကုံနဲ့ဖမ်းရင်လွတ်တဲ့ငှက်ကနည်းနည်းလေးပဲရှိတယ်လွမြောက်အသက်ရှင်လွမြောက်မုတ်ဆိုးလက်တွင်မှာပဲသေရတယ်။ပိုက်ကုံတွင်ညှိပြီးသေရတယ်။ဒီတိုင်းပဲအဘောတက်ကာယကိစ္စတိနည်းနည်းလေးပဲလူနည်းနည်းလောက်ပဲ အသိဉာဏ်ခုနမဲ့ဉာဏ်ဖုန်ဉာဏ်ဝိပဿနာဉာဏ်ရပြီးနိဗ္ဗာန်ကိုသွားတယ်နောက်တစ်မျိုးပြောရင်နည်းနည်းတော့ပဲသူဂတိဘုံဘဝကိုရောက်တယ်ပေါ့အသက်ကာနတ်ပြည်ဘုံဘဝဆိုရောက်တယ်ဒါပြောတာနော်ဒါကြောင့်အဲ့ဒီနည်းနည်းလေးတည်းမှာဘုန်းကြီးတို့ပါဖို့ရေးကြည့်တယ်သူများပါတာမပါတာရေးမကြည့်ဘူးသူများဖြစ်တာမဖြစ်တာရေးမကြည့်ဘူးကိုဖြစ်ဖို့ကိုသိဉာဏ်ဖြစ်ဖို့ရေးကြည့်တယ်ဒါကြောင့်ဘုန်းကြီးတိုက်တွန်းတာကတော့ကြည့်ရင်တော့ဉာဏ်ဖြစ်စေခြင်းတယ်ဗျာဉာဏ်ဖြစ်မှဘုန်းကြီးတို့တို့က ကိုမူရာတွေလည်းပြောင်းလဲမယ်နှုတ်မူရာတွေလည်းပြောင်းလဲမယ်ခုဘုန်းကြီးတို့တွေဖြစ်နေကြတာဟုတ်လားမမဲ့ရိုက်ဖို့ရပြီဒါပဲပြောတယ်ဇံရပြီဒါပဲပြောနေကြတယ်တကယ်အမူအရာမပြောမှုဗျာအဲ့ဒါအဲ့ဒါအခက်အခဲတစ်ခုပေါ့နော်တကယ်ဒီမဲ့ညာဖုန်ညာနေရလာမယ်ဇံတရားတွေညာဒီအမူအရာတွေကပြောင်းနေဗျာတရားတကယ်ရရင်တရားတကယ်ရှိ ပြောင်းနေဘုန်းကြီးကိုလည်းကြည်လို့ရတယ်ယောဂီတို့တရားယောဂီတို့မိုက်တို့လည်းကြည်လို့ရတယ် ကိုယ်မူရတဲ့မကောင်းတဲ့ကိုယ်မူရတွေနှုတ်မူရတွေထိမ့်နိုင်သွားတယ်မကောင်းတဲ့အကုသိုလ်စိတ်တွေကိုထိမ့်နိုင်သွားတယ်တကယ်တရားရလေးလေးထိမ့်နိုင်လေးတကယ်တရားရှိလေးလေးဟုတ်လားတရားပြီလေးလေးဟောသူကသဘောထားပြီလေးလေးပဲအဲ့ဒါလေးကိုပြောချင်တော့နော်အဲ့ဒီတရားလေးလည်းဟောလိုက်ရောဒီမိန်းကလေးကသုံးနှစ်တည်တည်ပေခြင်းတရားဆင်ញင်လာတဲ့ခါကျတော့ယုံ nant တရားတွေပေါ်မှာဝိပဿနာရှုနိုင်တာပေါ့ဗျာ ရှုနိုင်တော့တိုင်းတိုင်းဆိုတခါလေသောတာပန်ဖြစ်သွားတယ်နော်ဒီခဏလေးတရားနာတဲ့အဆုံးပါပဲဒီရာတော့လူများတွေလည်းအကျိုးရှိပါတယ်နော်ဒါပြီးတဲ့ခါကျတော့လက်ဆော်ပြလည်းတရားဟောပြီးကြောင်းပြန်ကြွဒီသမီးငယ်လေးကလည်းသူ့ရက်ဖောက်တောင်းယူပြီးတော့သူ့အဖေဒီကိုသွားပါတယ်သူ့အဖေဒီရောက်တော့ဟိုဖေကလည်းခါလေးရောက်နေကြအချိန်ရောက်မလာတော့မောတာလည်းပါမို့ရက်ကန်းယုံကြီးမှာမှောက်ရဲ့အိပ်ပြောင်းနေတယ် ဟိုရောက်တော့သမီးငယ်လေးကသူကလည်းတရားလည်းရလာပြီတရားလည်းပြီးဝလာပြီပြီးတော့လည်းသူကလည်းနောက်ကြလာဆိုတော့အဖေဟိုရကန်းရက်တဲ့ရကန်းယုံပေးမှာပဲဘုန်းကြီးထင်ပါတယ်တောင်းချကြည်တာလည်းဖြစ်နိုင်ပါတယ်တောင်းရွက်ကြည်တာလို့တောင်းခက်ဆောင်တင်ကြည်တာလို့ရောက်မှတော့ဒါလေးခံပြီးဟိုလုံးမှမဟုတ်ပါဘူးဘေးကနေဖေကိုတနာတဲ့စိတ်နဲ့ကြည်နေတာ အဲ့တော့ရကန်းခတ်တယ်ရှင်းတော့ရဖောက်လိုကြီးတွေပေါ့လေဒီဘက်တလုံးညာဘက်တလုံးကပြီးဒီလိုဆွဲပြလိုက်တောင်းလိုက်ဒီလိုဆွဲလိုက်ဒီလိုဆွဲလိုက်တောင်းလိုက်ဒီလိုရှင်းတော့ကရက်နေရရဖောက်လိုကြီးနဲ့ထိတ်ကအချုံကြီးတွေနော်ပေါ့ဒီလိုပြက်လိုက်ဒီလိုပြက်လိုက်တစ်ဖက်ပြက်လိုက်ဆွဲလိုက်တစ်ဖက်ပြက်လိုက်ဆွဲလိုက်ဒီလိုဒီလိုဆွဲအိပ်ပျော်နေတဲ့ဖခင်ညာသူ့စိတ်ထဲမှာရကန်းခတ်တယ်လို့အောင်းမိနေတာပေါ့လေအိပ်ပျော်တာအိပ်ပျော်သွားတယ်တမီးလေးစောင့်ရင်တမီးလေးလည်းပြက်မမြင်ပါဘူး သူဆောင်ရင်းနဲ့ဆာလောင်မုတ်သိပင်မတော့အိပ်ပြောင်းသွားတယ်အဲ့ဒီမှာဘုန်းကြီးထင်တယ်သမီးလေးကဒီဘယ်ဘက်မှာရနေတာဖြစ်လိမ့်မယ်ဘာဖြစ်လဲညာဘက်နဲ့ဘယ်ဘယ်ဘက်အာတိုင်တော့ဘယ်ဘက်ပေါ့ဗျာညာဘက်အာတိုင်ညာဘက်ညာဘက်အာတိုင်တော့ဒါသမီးလေးကဘယ်ဘက်မှာရနေတာဖြစ်လိမ့်မယ်ဘယ်ဘက်အာတိုင်တော့ညာဘက်မှာရနေတာဖြစ်လိမ့်မယ်အဲ့ဒီမှာညာဘက်အာတနဲ့ဆိုပါတော့ဘယ်ဘက်မှာရပ်နေတယ်ရကန်းရောဘယ်ဘက်သမီးလေးကဖခင်ကိုတနာတဲ့စိတ်နဲ့ကြည်နေတယ် လှည့်ကျင်တဲ့ချိန်မှာဘယ်ဘက်ကရပောင်လုံးကအိပ်ပျော်နေတော့ရုပ်တရက်လွတ်ကြပါတောင်းကလေးတန်ကြလို့သူ့စိတ်ထဲမှာကဟိုရကန်းခတ်နေရထင်တာပဲကျန်တဲ့ရပောက်လုံးနဲ့ဒီရကန်းဒီချင်းမြင်ကြောင်းကိုပြည့်ရမှာဒါပေမဲ့အိတ်ချင်မှုတူနဲ့ပြည့်တဲ့ခါကျတော့နော်အားနဲ့ပြက်တာဒီလိုပြက်လိုက်တဲ့ခါမှာဘာဖြစ်လဲသမီးငယ်လေးရင်ဝသွားဆူတာတိုက်ရိုက်ဆူတာအဲ့ဒီနေရာမှာပွဲချင်းပြီးသိရှာတဲ့သမီးလေး အဲ့တော့ဖခင်ကြီးကသူ့သမီးလေးသူ့အောက်မှာပဲရုတ်တရက်ဝယ်လွန်သွားတော့မြင်နော်ဘလို့မှမခံမရနိုင်ဘူးနော်မခံမရနိုင်အောင်ဖြစ်ပြီးတော့ဒီခါလေးသမီးလေးကတော့ငကောတော့သောတာပန်ဖြစ်နေတော့ဒီခါလေးသူကတော့ကောင်းတဲ့နတ်ပြည်တုတ်တိတာနတ်ပြည်ရောက်တယ်လို့ဒီမှတ်တမ်းတင်ထားပါတယ်နော်ဖခင်ကြီးကသူ့ပြောကားကြောင့်ဒီသမီးလေးတည်တကလုံးဝယူကျုံမရအောင်နော် သမီးလေးကိုတကြိုစရာရက်တကြို သူ့ရဲ့နဲ့သူ့လက်ချက်ကြောင့်သူ့ရဲ့ပယောဂကြောင့်ဆုံးရတော့သမီးလေးကိုတင်းကြုံတင်းကြုံကြီးဘလို့မှဒီပူဆွေးမှုဖြောက်လို့မရဘူးဘာလို့လဲသူ့မျက်စိအောင်မှာဒီတေခြင်းတရားမြင်ရတာဟုတ်ပြီးတော့ငါရဲ့အပူကတော့ဗုဒ္ဓလွယ်လို့ဘယ်သူမှငြိမ့်နိုင်မှာမဟုတ်ဘူးအဲ့မှာဗုဒ္ဓကြီးပြေးရောလားဗုဒ္ဓကိုရှောက်ကားတယ်အဲ့တော့ဗုဒ္ဓတော့ဗာမိတ်နဲ့တကားတဲ့ဘာမှဆိုရင်ပူဆွေးမှုကြုံမဖြစ်ပါနဲ့တန်တရားတစ်ခွင်လုံးမှာ ဒီလိုပဲသမီးငိုခဲ့ရတဲ့တရားရဲ့မြဲတွေကညာလာပြီလို့အဲ့မှာအနမတကသုတ်တံကိုဟောတယ်ပေါ့ဗျာတန်တရားတစ်ခုမှဒီလိုငွေကြွေးရတယ်အဲ့မှာရကန်းတွေတကဖေလောက်တဲ့လူကအပူမိတက်တာပြီးဗုဒ္ဓထာမှာတရားထုတ်တော့ရဟန္တာဖြစ်တယ်အဲ့မှာဒီမှာဘုန်းကြီးဒီဝတ္ထုကြောင့်လေးကောက်ချက်ချခြင်းတာက သမီးငယ်လေးကြတော့ဒီသေတဲ့ရုပ်လောင်းတစ်ခုကြည့်ပြီးဆင်ញင်တာမဟုတ်ဘူးဗျာနော်သူ့ကိုယ်သူပဲဆင်ញင်နေတယ် သူကတော့သောတာပန်အဖေကြီးကြတော့ဒီမှာသမီးသေးတာကိုတရားတွေးလိုက်ဒီအသေးကိုမြင်ပြီးတော့တောင်ခါယူပြီးအထုတ်လိုက်တာယဟန္တာဖြစ်တယ်ဗျအဖေကြတော့အဲ့ဒါကိုပြောချင်သမီးကိုသူကဟိုလိုလုံးလပြောကနဲ့တတ်တာလည်းမဟုတ်ဘူးเนาะဒါလည်းမှတ်တာဟာသမီးကိုဖေရတတ်တာဒီဖေရဘာလို့ယဟန္တာဖြစ်တာလဲဖေရနဲ့သမီးကိုဒီမှာတတ်ဆရာအကြောင်းမရှိပြီဒီကိုထွေးကြောင်းရကြည့်သမီးလေးနဲ့သား အဖေနှစ်ယောက်တည်းရှိတာပဲအိပ်ပျော်နေတဲ့သူဟာဒီရက်ကန်းခတ်တယ်လို့ထင်ပြီးဒီလိုပြစ်လိုက်လို့ရုတ်တရက်မတော်တဆပေသွားတာအရှိတဲ့နဲ့ပေသွားတော့ဒါအပြစ်မရှိဘူးပြအပြစ်မရှိလို့လည်းပဲသူဟာတရားထုတ်လို့ရဟနာဖြစ်တာနောက်သေခြင်းတရားတွေကိုလည်းသူမျက်မှောက်ဓာတ်ရိုက်မြင်လိုက်တာမျက်မှောက်ဓာတ်ရိုက်မြင်လိုက်တဲ့ကကြောက်လန့်သွားမှာပေါ့ကြောက်လန့်သွားတဲ့အတွက်သေခြင်းတရားဆင်ခြင်အဲ့လိုကိုမြင်အောင်ဆင်ခြင်ရတယ်မြင်မှသာလည်း ုန်းကြီးတို့တရားရဖို့နီးတယ်ဗျမမြင်တော့မနီးဘူးနော်အဲ့ဒါလေးလည်းသိစေချင်တော့ဒါကြောင့်ဘုန်းကြီးတို့ဒီမှာဘုန်းကြီးခေါင်းစည်းလေးပေးတာညောင်လေးပင်တော်ရဆရာတော်ကြီးအဆုံးမဆိုတော့နော်ညောင်လေးပင်တော်ရဆရာတော်ကြီးကသူ့ရဲ့နော်ဝိတ္တရိမေအရာသာနော်အဲ့ဒီထဲမှာဗာမိတ်ထားလဲမသေးခြင်းရင်တုတ်တံသွားမရဏတတိဟောနာနာဘွားမသေးရနိဗ္ဗာန်ကိုရောက်ခြင်းရင် တုတ်တန်ကိုသွားပြီးသိချင်းတရားမြင်အောင်ရှင်းတယ်တုတ်တန်သွားကြည့်လိုက်တော့သိချင်းတရားမြင်လို့ရတယ်ဘလောက်အနာရှိရှိသိကြရတာပဲလေကိုယ်နဲ့ဖြစ်ချင်းဖြစ်မယ်ကျင်းနဲ့ဖြစ်ချင်းဖြစ်မယ်မိသိချိုတာဖြစ်ချင်းဖြစ်မယ်ဘလောက်ပစ္စည်းချမ်းသာချမ်းသာသိချင်းတရားနဲ့ဆုံးတာမြင်လွယ်ပါတယ်တုတ်တန်မြင်မှာဘလောက်ပညာတတ်တတ်ဘလောက်ယုံလာလာဘလောက်အသက်ငယ်ငယ်ဘလောက်အသက်ကြီးကြီးသိချင်းတရားနဲ့ဆုံးတာတော့မြင်လွယ်ပါတယ်အဲဒါကြောင့်မို့ ဟိုတုတ်တန်ကိုသူကညွှန်းပါတယ်နော်မတည်ခြင်းတုတ်တန်သွားမရဏတတိကိုနာနာပွားဟိုတုတ်တန်သွားမှာတော့ဟိုပေါ့ဒါကတော့မြင်လွယ်လို့ညွှန်းတာပါအခုဆိုပြီးတော့ဘုန်းကြီးတို့တွေရှေ့အနေတဖြုံဖြုံသေပြနေကြပြီဒါကိုလည်းဘုန်းကြီးကမြင်အောင်ရှုနိုင်ပြီကိုယ်အရင်သေပြသွားတဲ့ဘောကကိုယ်တရားပြသွားတာပဲဒါမြင်အောင်ရှုနိုင်ရင်လည်းကိုယ်မှတရားရရခွင့်လန်းနေအများကြီးရှိပါတယ်ဟောငါလည်းချိန်မြေးသေသွားနိုင်တာပဲ အဲ့တော့ငါကြီးလုံးတင်လုံးထိုက်တာလုံးပါပဲသူတို့ကောင်းတရားတွေအထုတ်ပါပဲနော်ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့ဒီမှာတွေ့ကြုံနေနည်းနည်းပြောပါမယ်နော်ဒီဟာနဲ့ပတ်သက်တော်တဲ့တောင်နဲ့နေမဲ့နေတဲ့နေအထုတ်လို့တဲ့ပုံကိုတို့သုံးတန်ထဲမှာနေပြီးအထုတ်လိုက်အထုတ်လို့တဲ့ပုံကိုများဘာလို့ရလဲသီလပြည့်စုံရပါတယ်သီလပြည့်စုံမှသွားရပါတယ်နော်ဒါနဲ့ပတ်သက်ပြီးဒုတိယနေ့ကျင့်သုံးတဲ့ဆရာဆရာများမိန့်ခဲ့တဲ့စကားတရားရှိပါတယ် သူရင်ကျင့်သုံးတဲ့ခါမှာလို့သင်္ချိုင်းနဲ့သွားထုတ်ထားလို့တောတဲ့တောင်နဲ့နေပြီးတရားထုတ်တာဒါကြီးလောက်ရပါလောက်တဲ့ခါမှာဘုန်းကြီးကိုဆရာရှင်ဆက်ပြောခဲ့တဲ့ဆရာစကားလေးကိုဆရာသမားတစ်ပါးမိတ်ငယ်ဘူးပါတယ်နော်ဘာမိတ်လဲဆိုရင်ဒုတင်ဆောက်တည်ဘူးမှယဟန်ဘဝယဟန်တံဘုံနားလေတယ်ဒီစကားလေးသုံးပါတယ်နော် ဒုတင်ဆောက်တည်တယ်ဆိုတော့တဲ့တောင်နဲ့သွားတာအရင်ကြီးကဒုတင်သင်္ဉဏ်နဲ့နေတာသုတ်တန်ဒုတင်တောတဲ့တောင်နဲ့မှသစ်ပင်အောင်မှသွားထုတ်တာဆိုဟုတ်ကမှုဒုတင်အစာရည်လိုပေါ့လေဒုတင်တွေ73မျိုးရှိပါတယ်အဲ့ဒါကြောင့်မို့အဲ့လိုသွားတဲ့ခါကျကိုကတီလမပြည့်စုံမနဲ့မသွားရဘူးဗျတီလအာကိုနဲ့သွားတာပဲဒီသွားကျင့်နေဆိုတာဒါကြောင့်မို့ဒီတောတဲ့တောင်နဲ့ကျင့်နေတဲ့ပုံကောင်များသုတ်တန်နဲ့ကျင့်နေတဲ့ပုံကတီလဖြူစင်အောင်တန့်ရှင်းအောင် ပြန်ပြန်ပြီးတော့ကျင့်ရပါတယ်ဒီရွယ်ချက်နဲ့ဒါသီလဖြူစင်ပြီးတန့်ရှင်းပြီဆိုရင်အဲ့ဒီလိုနေရာတွေတွားရဲလာရဲနေရဲထိုင်ရဲတရားနဲ့နေရဲเนาะဒါလေးလည်းမှတ်ထားမယ်နောက်တော်ရင်တောင်းတဲ့အထုတ်ခြင်းတဲ့ပုံကောများသုတ်တံမှာအထုတ်ခြင်းတဲ့ပုံကောများတက်တက်လို့စားပါတယ်ဘာလို့တက်တက်လို့စားလဲဆိုတန်ခါစားရင်ဘုရားခန္ဓာကချွေးနှံကတန်ခါနှံထွက်တယ် လမ်းကဏထွက်လာရင်မြင်ရတဲ့မွေဆိုးကင်းဆိုးတွေကလည်းကိုယ်ကိုကြိုက်တတ်တယ်နှောက်ယှက်ပေးရတယ်ဒိဋ္ဌိဆန်ဆိုးတွေအနေပြုတ်တတ်တယ်မမြင်ရတဲ့နတ်ဆိုးတွေကလည်းတိစေတရေတွေကလည်းကိုယ်ဒီနန်းရတဲ့အတွက်နှောက်ယှက်ပေးလိုက်ဒါကြောင့်ဒါကြောင့်မို့တန်ဃာတွေရှောင်ကျင်ရပါတယ်ကြက်ဥတွေဘဲဥတွေလည်းမရဘူးဒီအညီနံတန်ဃာရဲ့အညီနံကြောင့်ပေါ့အကုန်ရှောင်ပြောကြတက်လို့ဆိုတာမျိုးတောင်းတာနေရှိတယ်ဘုန်းကြီးတို့သွားတဲ့ပုံကောင်များတော့ရှောင်ရတယ်ပေါ့သွားခြင်းတဲ့ပုံကောင် နောက်တစ်ခုကမေတ္တာဓာတ်အားကောင်းရတယ်ကိုကအဲ့ဒီနေရာတွေသွားပြီးသူတို့မောင်းထုတ်လို့မရပါဘူးဥမာကိုကကြောက်ပြီးတော့တခုတရားပြီးအတန်ဘုရားရွတ်ထားလို့အန္တရာယ်ကင်းခါတာရွတ်တာဒါတွေမလုပ်ရပါဘူးအဲ့ဒီနေရာသွားမေတ္တာလက်နက်ပဲသုံးပါတယ်နော်မေတ္တာသုံးရုပ်မယ်မေတ္တာပွားများမယ်ခန္ဓာသုံးရုပ်မယ်ခန္ဓာမေတ္တာအဲခန္ဓာသုံးလည်းမေတ္တာပွားတာခန္ဓာသုံးမေတ္တာပုံဒီသဘွင်္ဂနာပြောတယ်အဲ့ဒီတရားတွေအသုံးချပါနော်အဲ့လိုအသုံးချပြီးနေတာဖို့ရည်ကြည်ပါ ဒါကတော့ဘုန်းကြီးတို့သွားမဲ့ပုဂ္ဂိုလ်များတချို့ကြိုတင်ပြင်ဆင်သင့်တာလေးတွေသိထားဖို့အရေးကြီးတော့မေတ္တာတအားကောင်းမှမေတ္တာ နိုင်မှဒီလိုနေရာသွားတာပိုအဆင်ပြေပါတယ်ဒါလေးမှတ်ထားမယ်နော် နောက်တစ်ခုကတော့ဘုန်းကြီးတို့ဒီထဲမှာပညာရှာသူစီဝါရှာသူတို့နဲ့တရားရှာသူတို့စိတ်ထားကွာခြားချက်များဆိုဘုန်းကြီးကောင်းစီပေးတာပါဒါတော့ဘုန်းကြီးတို့မစိုးရင်နေစဉ်ခါလာ ဆိုရင်မှာဆရာတော်ကြီးတွေကသူတန်ရတန်ရချသွားပါတယ်ဘုန်းကြီးတို့ရောက်စားမှာတော့ပဋ္ဌာန်းဆရာတော်ဝိသုဒ္ဓဆိုဗိဒဇာမာနာကုရုဆရာတော်ကြီးသူကပဋ္ဌာန်းဆရာတော်နာမည်ကြီးပါတယ်သူမရှိတဲ့နောက်ပိုင်းကျတော့ပဋ္ဌာန်းဆရာတော်ဆရာတော်အကုန်လုံးမစိုးရတော့ဘိဟွန်သားတွေကြီးတယ်ပါပရမဆရာတော်ဝိသုဒ္ဓဘိဟွန်သားပဋ္ဌာန်းဆရာတော်နော်သူကဗိဒဇာမာနာကုရု အဲသူပြန်တော်မူသွားပြန်နောက်ပိုင်းမှာပဋ္ဌာန်းကိုမြဲမပြတ်ပို့ချတာပဋ္ဌာန်းဆရာတော်ဆရာတော်ဥပ္ပမနာဥတုမနာဘေးဝန်တာအဲ့ကမှပါဏိတာဒီဆရာတော်ကဘုန်းကြီးတို့ဘုန်းကြီးငယ်တွေရောစာသင်သားတွေရောဝါစုကာလမှာဆိုရင်ဒါသူကဩဝါဒပေးပါတယ်မထေကြီးတွေကဩဝါဒပေးတဲ့ထုံးစံရှိပါဒီနေ့မှသူဩဝါဒလေးကိုဘုန်းကြီးနာကြားတာမှတ်သားကြအဲ့တုန်းကလည်းမှတ်သားခဲ့ပါတယ်သူကဘယ်ကယူပြောလဲဥဒန်းထကကနေယူပြောတာ ညာရှာစည်းဝါရှာတဲ့ပုံကိုယ်ရဲ့စိတ်ထားနဲ့တရားရှာတဲ့ပုံကိုယ်ရဲ့စိတ်ထားတခြားစီတခြားစီထားရမယ်။ပညာရှာတဲ့ပုံကိုယ်တို့စည်းဝါရှာတဲ့ပုံကိုယ်တို့ညာကြတော့ငါဘယ်တော့မှမသိတော့ဘူးစိတ်ထားမှစိတ်ထားပြီးပညာရှာတယ်စည်းဝါရှာတယ်အဲ့ဒါမှပညာတတ်တယ်စည်းဝါရှာစည်းဝါဖြစ်တယ်တရားရှာတဲ့ပုံကိုများတော့ငါအခုချက်ချင်းသိရမှာပါလားလို့ဒီလိုစိတ်ထားပြီးတရားရှာမှတရားရခုနက ဟိုရကန်းတယ်မာလေးအဖေကိုကြည့်လိုက်ဒါပဲသူ့သမီးလေးမျက်စိအောင်တည်းရုပ်တည်းတေးသွားအဲ့မှာဟာငါလည်းချင်းမြေတင်နိုင်တာပဲသဘောပေါက်သဘောပေါက်တော့ကြည့်လေတင်ချင်းတရားကိုတကယ်မြင်တော့သူ့ကြရဟန္တာဖြစ်သွားဒါကိုဘုန်းကြီးပြောချင်တော့နော်အဲဒီမှာပြောင်းမြန်မထားရဘူးနော်ပြဿနာပြောင်းမြန်ထားမိတယ်ပညာရှာနေတဲ့ချိန်စီဝါရှာနေကြဟောငါတရားတော့မှာပါလားသွားလို့လို့ကတော့ဘာပညာမှတတ်မှာမဟုတ်ဘာစီဝါမှရှိမှရမှာမဟုတ် တရားရှာနေတဲ့အချိန်မှာလည်းခုနငါဘယ်တော့မှမသိတော့ဘူးပြောင်းပြန်သွားထိုင်တော့သူကလည်းဘယ်နည်းနဲ့မှတရားမရနိုင်ဘူးနော်ဒီအချိန်နဲ့ပေါ့ဗျာခုတရားထုတ်နေတဲ့အချိန်ဆိုဒါမျိုးမြင်အောင်ရှုရမယ်သူ့အချိန်ကာလနဲ့သူကိုကပညာရှာမှလောကရဲ့နေဒီစီးပွားကလည်းလောက်အောင်ပါပဲလောကရဲ့နေလောကစကားပြောရမှာလောကလောကလောက်အောင်ပါအဲ့လိုလောက်တဲ့ခါကျရင်တော့ဒီတရားဟောတရား နယ်ပယ်ဘက်မှာထားတဲ့စိတ်ထားမျိုးသွားထားလို့မရဘူးထားလိုက်တော့မလုံချင်တော့ဘူးဒါမျိုးဖြစ်လာသူလုံနေသေးရင်တော့လောကစိတ်ထားအောင်ဓမ္မရှာဓမ္မဓမ္မနယ်ပယ်မှာတရားရှာလို့မယ်ဆိုတရားရှာတဲ့အချိန်မှာတရားရှာတဲ့စိတ်ထားပေါ့အပြောင်းပြန်မထားနဲ့ထားရင်ကုန်ရှုပ်ကုန်ပါပဲတချို့ကသိမှထားတာပဲအဲ့ဒါလေးတတိထားဖို့ပါခုနဆရာတော်ကြီးပြောလို့လာတော့ဘုန်းကြီးတို့အချိန်မှာတော့စာသင်သားစာသင်ရတယ်နော်စာကြောင်းဘုန်းနဲ့စာချရတယ် ကိုယ့်လုပ်ကိုတင်းတင်းရင်လုပ်ဖို့ညာပညာအဲ့ဒီလိုပေါ့လေငါမသိတော့ဘူးဆိုတဲ့စိတ်ဓာတ်မျိုးထားပြီးတော့ရင်ပညာတတ်စီဝါဖြစ်တယ်သုံးဖို့စားကြဘုန်းကြီးများလည်းကိုယ်စားချတဲ့လုပ်ငန်းကိုတင်းရင်လုပ်မယ်အဲ့လိုလုပ်မယ်ဆိုရင်ဒါမအောင်မြင်နိုင်စရာအကြောင်းမရှိဘူးဒါမိတ်နော်ခုဘုန်းကြီးကတရားနယ်ပဲပဲသွားတယ်ခုတရားထုတ်နေတဲ့ချိန်ကာလကြာသိချင်းတရားလည်းမြင်အောင်ရှုရတယ်စဉ်းညာတယ်ငါခုချက်ချင်းသိရောမှာပါလားလို့သိမှတကယ်လှုပ်ဖြစ်တာပေါ့ဗျာအဲ့ဒီလို မစင်ကျင်ကြရင်လည်းပဲတကယ်လုံးမဖြစ်ဘူးပေါ့နော်အဲ့လိုလည်းမှတ်ထားတယ်ပြီးတော့ဘုန်းကြီးတို့ဗာပြောစရာရှိလဲဆိုတော့ဒီထဲမှာခေါင်းစည်းထဲမှာမပေးဖြစ်ပါဘူးဗျဒါပေမဲ့လို့ဘုန်းကြီးတို့ဒီမှာစာပေမှာပါတာပြီးတော့ဘုန်းကြီးကုံပြောပါမယ်နော်ဒီထဲတော့မပါဘူးဒီနေ့မနေ့နဲ့မနေ့ကပြောခဲ့တာရကန်းစင်မာလေးရဲ့ဟိုပေခြင်းတရားဆင်ញံပုံနော်သူကတော့ ဘယ်လိုဆင်ញင်ခိုင်းလဲဆိုအဲ့ဒါလေးပြန်ပြောပါမယ်လူရင်ချုပ်ကရကနဲ့မာလေးကိုဘုရားရှင်ကသိချင်းတရားဆင်ញင်ပုံပြီးဟောတာ အတုမေဇီဝိတာငါရဲ့သက်ရှင်မှုသည်မမြဲဘူးမမြဲဘူးမမြဲဘူးဒုမေမရဏံငါရဲ့သိဆုံးခြင်းတည်တာမြဲတယ်ပြီးတော့အဝတ္တမယမဟိတဗမေဝငါသည်မုတ်ချတရားမြေဒါမဟုတ်ဆရာတော်ရဲ့ဒီစကားလေးယူသုံးတော့ ဘုရားဟောတဲ့တရားပါပဲဒီတဲ့ခါကျတော့မရဏပရိယောတာနမေစီဝိတံငါရအသက်ရှင်မှုသည်ပေခြင်းတရားနဲ့ဆုံးသတ်ရမယ်တခုလောက်ဆင်ញင်လဲရတယ်နော်ဒါကတော့ဘုန်းကြီးတို့ကစာပေကျမ်းဂန်လာအတိုင်းကုံပြောတာငါမဟုတ်ငါဒီမဟုတ်ချသေးရမယ်ငါဒီမဟုတ်ချသေးရမယ်ဒီလိုဆင်ញင်လဲရတာဒါကတော့ကိုယ့်အကိုဆင်ញင်တာပဲဘယ်ပုဂ္ဂိုလ်မှသိခြင်းဒီကိုယ့်ရှိမှသိရတဲ့ယုံလောက်မတွေ့လို့ဒီလိုဆင်ញင်ခိုင်းတာ နော်သေဘူးတဲ့ကိုယ်ရှိမှသေပြသွားတဲ့ပုံကိုတယောက်ယောက်တွေ့ဘူးရင်တော့ခုနသူ့အရင်သေဆင်ញင်ပေါ့ပြီးမှကိုယ်ကိုဆင်ញင်ပေါ့ပြီးတော့ခါကျတော့နောက်နံပါတ်6နံပါတ်5ကဇီဝိတမေဝအာနိယဒံအသက်ရှင်မှု အာမမြဲဘူးဒီလိုဆင်ញင်ရမယ်နံပါတ်6ကမရဏနိယတံသေမှုသာမြဲတယ်ဒီလိုမပြဆင်ញင်ပွားများနေရမယ်။သမဏေကလည်းပြောခဲ့ပြီဒီဓမ္မပဒမှာဒီ ဖျားခေါ်သွားတယ်တော်တော်ကောင်းပါတယ်နော်ဒီလိုတေခြင်းတရားကိုဆင်ញင်မှုမရှိတဲ့ပုဂ္ဂိုလ်ဟာတော်တဲ့တောင်းတဲ့ခီးသွားပြီဆိုကိုယ်ကကာကောစရာလက်နဲ့ပါမသွားဘူးပါမသွားတဲ့အခါမှာအန္တရာယ်ရှိတဲ့ဒိဋ္ဌံစိုးတွေမွေစိုးတွေတွေ့မြင်လာတာထိတ်လန့်ကြောက်ရွံ့ဒီလိုနေရတယ်လို့ပေါ့ရင်ဆိုင်ရတယ်လို့ပဲဒီသေခြင်းတရားကိုကြိုတင်ပြီးဆင်ញင်ပြီးကြိုတင်ပြီးတော့ဆင်ញင်ထားမှုမရှိတဲ့ပုဂ္ဂိုလ်ဟာသေခြင်းတရားတွေကိုကိုယ်ကိုယ်တိုင်ကြုံမယ် ကိုနှစ်သက်မြန်နိုးတဲ့ပုံကိုယ်ကြီးကျုံလာပြီဆိုရင်အဲ့မှာ ဆိုရင်ပူဆူရတယ်ယူမတခံစားရတယ်နော်ကြောက်ကြောက်လန့်လန့်တရားတတ်တယ်ဆိုတာဗျာတရားဟောသွားပါတယ်ဓမ္မဗလားဒါကြောင့်ခုလိုမရဏတတိကမ္မထာနဲ့ဘုန်းကြီးတို့တရားလေးလာထားမယ်တရားဆင်ញင်ထားမယ်အဲ့လိုမရဏတတိကမ္မတာကိုစနစ်တကျပွားများထားတဲ့ပုဂ္ဂိုလ်များကတော့တဲ့ဥပမာပေးတာခီးသွားတယ်ကိုယ်မှာကာယကာကွယ်စရာလက်နဲ့ပါသွားတယ်ဆို ဘလောက်ကြမ်းထမ်းတဲ့ဒိဋ္ဌိဆံစု တွေ့လို့နေနေကြောက်မရှိအလတ်မရှိကြောက်စရာလန့်စရာမရှိပဲကြောက်မှုလန့်မှုမဖြစ်ဖက်နဲ့ကာဝယ်နိုင်တယ်လို့ပဲတဲ့ကိုကတော့မရဏတတိကမ္မနာကိုစိရိကြပွားမယ်ပွားထားမယ်တောက်ကဖြစ်အောင်ပွားထားမယ်ညာနဲ့လက်ခံနဲ့အောင်ပွားထားမယ်တတိနဲ့မပြတ်ပွားနေမယ်ဆိုရင်တော့ကိုကိုယ်တိုင်သိခြင်းတရားကြုံလာရင်ရရရင်ရင်ရင်ဆိုင်ရဲတယ် ကိုနှစ်သက်မြန်လို့တဲ့ပုံကိုယ်ကြီးကြုံလာရင်လည်းပဲလက်ခံနိုင်တယ်ပေါ့ဗျာအဲတော့ကိုယ်မှာအဒီခါနဲ့ပတ်သက်ပြီးအခက်အခဲအနှောက်အယှက်မဖြစ်တော့ဘူးပေါ့နော်တေးရတာတော့ဘုန်းကြီးတို့တေးရမှာပဲလေဒါပေမဲ့လို့အဲလိုကြောက်ကြောက်လန့်လန့်နဲ့တေးမယ်ဆိုရင်တော့ကောင်းတဲ့ပုံပေါ်ရောက်ဖို့အတော်ခိန်းနေတယ်နော်အဲဒါနဲ့ပတ်သက်ဘုန်းကြီးဖြစ်ပျက်လေးတခုပြောပါဦးဒီတေဂာနိကာလာကြောင့်ရင်ကိုက ဖြစ်တာလဲဆိုနည်းနည်းကရှောင်းနေလဲပြောပါတယ်နော်။ဟောဘိန်းထိုးရင်တော့ဒီခန္ဓာကိုယ်ရဲ့နာကျင်မှုကက်ခဲမှုတော့တက်တာမှာပေါ့။သမုဒ္ဒါထုံနေလဲဒီကက်ခဲမှုကတက်တာ။ဉာဏ်นี่ဖြစ်အောင်အာမထုတ်နိုင်တမာရီရအောင်လို့ဒီအာထုတ်မယ်ဆိုရင်တော့သူကဒေဂာနိကာလာကြဘုန်းကြီးတွေဆိုလဲကြောင်းကံပေါ်မှာဆွဲနိုင်ပါတယ်။ဒကာကြီးတို့ဓမ္မကြီးတို့ဆိုပစ္စည်းပစ္စယတွေတက်တက်လုံးဝရှားလာဆိုဒီအိမ်ကြီးပစ္စည်းပစ္စယတွေသားတွေသမီးတွေဒါဆွဲလာနိုင်တယ်။ဘုန်းကြီးတို့ဘုန်းကြီးတွေလည်းဆွဲတာပဲ။ အစွဲတန်းလန်းနဲ့သိကြမယ်ဆိုရင်တော့ကောင်းတဲ့ပုံမှာရောက်ပါအင်မတန်ခက်ရင်လည်းအဲ့ဒါလေးပြောချင်တော့ဒါကြောင့်ဉာဏ်ဖြစ်အောင်ရှုကြလို့ဒါပြောတာဉာဏ်မဖြစ်ရင်တော့စွဲမှာပဲဘုန်းကြီးတွေအကြောင်းကံတွေစွဲမယ်ကိုယ်စုမျိုးသားရင်းတွေစွဲမယ်ဒါရိုးဓမ္မတို့သာသမီပစ္စည်းအောင်တွေစွဲမယ်ဉာဏ်ဖြစ်ရင်တော့တရားမှန်မှန်သိသွားရင်တော့ဒီပေါ်လူတိုင်းလူတိုင်းတရားမှာပဲဟိုခုနဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်သွားရင်လည်းဒါသဘောပေါက်သွားရင်လည်းဒီပေါ်မှာဆွတ်လွတ်နိုင်တော့ ဝိပဿနာဉာဏ်လည်းမဖြစ်ဘူးဒီပစ္စည်းတွေပေါ်မှာလည်းမစွန့်လွတ်နိုင်ဘူးဒီသက်ရှိတယ်မှာပေါ့သာသမီတွေပေါ်မှာမစွန့်လွတ်နိုင်ဘူးဆိုရင်တော့တေဂာနီမှာတော့တော်တော်အန္တရာယ်ရှိတာပေါ့ဗျာဒါနဲ့ပတ်သက်ပြီးပညာတတ်ဒေါက်တာဝဲရဘုန်းကြီးတွေတပါးကစာအုပ်ရေးလို့သူ့စာအုပ်တွေဘုန်းကြီးလှူဖို့လို့ဖတ်ဖူးပါတယ်သူကတရားရောက်ဖူးတော့အဲသူ့စာအုပ်လေးတွေတိုင်းမှာတခုတော်တော်ကောင်းပါလေရေးတာချမ်းသာတဲ့တိတ်ချမ်းသာတဲ့မိုက်သူသိဆုံးသွားတယ် မျိုးသားရင်ဆုံးပါတယ်။သေဆုံးသွားတဲ့အခါကျတော့ရွှေချောင်းတွေပေါ့အများကြီးကျန်တာ။ရွှေတွေမှလို့နည်းနည်းကျန်တော့ပေါ့အများကြီးကျန်တာ။မိကန်တစ်တာတွေမှာရွှေချောင်းတွေအများကြီးသားသမီးတွေကခွဲမလို့ရွှေချောင်းတွေကိုထုတ်လိုက်တဲ့အခါကျတော့အဲ့ဒီရွှေချောင်းတွေမှာမြို့ကြီးတကောင်ကတ်နေတာဖြစ်ပုံ။ညောင်မိကန်တစ်တာတွေကဘယ်လိုမှရောက်နိုင်ကြအကြောင်းမရှိတယ်မြို့ကြီးတကောင်ရောက်နေတော့အကြီးဆုံးသားဟာဘယ်နဲ့ဒီကောင်ကြီးကရောက်နေရတော့အတွင်းဆွဲกว่าပြီးမိဘုံနဲ့ပြစ်ချလိုက်တယ် ပြီးတော့ညီကောင်မောင်နှမတွေခွဲဝေကြတာပေါ့ခွဲဝေပြီးတဲ့နောက်ပိုင်းမှာမှဒီတကားကခုနဘုန်းကြီးနဲ့ရင်းနှီးပုံရပါတယ်ပြီးမှအကျိုးကြောင့်သွားပြောတော့ဟိုဘုန်းကြီးနဲ့ကောင်းကြဟာမင်းကွာမိုက်ပါမိမိမြန်ဖြစ်နေမလားမသိဘူးလို့ပြောတယ်ရွှေချောင်းကြီးပေါ်မှာကန့်နေတယ်မြော့ကြီးပါဟိုအဲကြတော့မိဘုံထဲမှာဆွဲချပြီးတတ်လိုက်ပြီးဘာမှလုပ်လို့မရလွန်းကုန်ပြီနော်ကိုယ့်ပစ္စည်းနဲ့ကိုယ်ပိုဒုက္ခရောက်တာနော် ဒီပစ္စည်းကိုဆွဲချင်းကြောင့်ဒီမှာမြော့ပြတယ်။နောက်သားကနေပြီးတော့မိဘုံနဲ့ချတာလိုက်တော့ဘလောက်ဒေါသနဲ့တရားမလဲဆိုစဉ်းစားကြည့်။နောက်ပစ္စည်းလည်းယူသေးငါလည်းမိရှုတတ်ကြသေး။အဲအဲ့ဒါကိုပြောချင်တော့ပါဗျာ။ဘုန်းကြီးတို့ဒါကတော့သူရေးတဲ့စာတိုင်းပြောတော့နော်။အဲတော့ဒီပစ္စည်းပေါ်ဆွဲလာမယ်။ဒီသားသမီးပေါ်ဆွဲလာမယ်ဆိုသူတို့ကတော့အပေါ်တင်မပေးဘူးဗျာ။အောက်ဆွဲချလိုက်ပါပဲ။အဲ့ဒါလေဘုန်းကြီးတို့တွေတတိထားပါပဲ။ဘုန်းကြီးတို့လည်းကြောင်းကန်နေရပြီမြဲလို့လည်း ဝမ်းသာရမဟုတ်ဘူးဗျဖြတ်တိုင်းမှလွတ်နိုင်မှဖြုတ်နိုင်မှတတ်တာမှာမနှုတ်နဲ့ဒီလိုစောက်တာခုနတက္ကမကြီးတော့ပို့ဆိုးသွားမယ်ဒါကြီးကိုဆွဲပြီးနေအဲ့ဒါလေးပြောချင်တော့ဘုန်းကြီးတို့ဒါလေးသတိထားကြ။အင်းမစိုးအောင်လို့ဘုန်းကြီးလေးသူရေးသားချက်ပြီးနေနော်။ဒါကခုနဘုန်းကြီးပြောတာကဓမ္မဗရမှာလာတဲ့သေခြင်းတရားဆင်ញင်တဲ့နည်းနော်။အခုဘုန်းကြီးတို့ဒီနေ့ဟိုခေါင်းစဉ်တော့မပေးဖြစ်ပါဘူး။အင်္ဂုတ္တတတ္တကနိဗ္ဗာန် အရကတုတ်မှလာတဲ့တေခြင်းတရားဆင်ញင်တဲ့ဤလေးကိုလည်းဘုရားဟောထားပါတယ်။အဲဒီအကြောင်းအရာလေးဘုန်းကြီးပြောပါအောင်။အဲဒီမှာじゃဗာလဲဆိုတော့ဘုရားကလူတွေရဲ့အသက်ဟာတူလောင်းလာတယ်။လေးလေးမြန်မြန်ပြက်ချင်းချုပ်ချင်းတေခြင်းရှိတယ်။ဒါကြောင့်မို့ဆင်းရဲတွေအများကြီးကြုံရတယ်။ပိန်မမှုတွေအများကြီးကြုံရတယ်။ဒီတေခြင်းတရားမြန်မြန်ဖြစ်မှုကြုံမှုညံနဲ့တည်တဲ့နေတယ် နော်သိတယ်ဆိုတော့ဘာမှမကြောက်တော့တကွေလေးတချိုးလေးတစ်ချိန်လေးပဲမနေ့ကကောင်းတယ်ဒီနေ့ဖြတ်ခလက်သိသွားပြီနော်အခါလေးလေးဒီကားစီတွေပြင်နော်တကွေလေးကျော်ဝုံတိုင်းဆိုပျောက်သွားပြီအဲ့ဒါမျိုးခုပြောနေသေးတဲ့ကြောင်ကြောင်ပျောက်သွားဘာမှမကြောက်တချိုးလေးတခွေလေးပဲဘုန်းကြီးဆရာသမားတို့ကအဲ့လိုမင်းမင်းသိတာဘာမှမကြောက်ဘူးနော်တကွေလေးတစ်ဆက်လေးခုနအကောင်ခုပျောက်သွားတယ်မနေ့ကကောင်းခုအဲသေခြင်းတယောက်ကမစင်ញင်ဘူးဆိုရင် အဲအဲ့လိုအပြစ်မြင်တတ်တယ်ဉာဏ်တဲ့ပုံကိုယ်တွေပေါ့ပြီးတော့လည်းဒါတွေကိုထိမ့်မနိုင်သိမြန်ငိုကြွေးလို့မပြီးနိုင်အောင်လည်းဖြစ်တတ်တယ်ဒါလေးတွေကိုဆင်ញင်စေချင်တာပေါ့နော်ဉာဏ်နဲ့ကြည့်ရအောင်သိချင်းတရားသိမြန်တာပဲမြန်မြန်မြန်မြန်မြန်ဖြစ်တာပဲဘုန်းကြီးတော်တော်ကြီးတို့ဆိုကြည့်ပေါ့ဖြစ်တာတော့ကြာလာပါပြီဒါပေမဲ့ဟိုအတန်လည်းကောင်းနေသေးတယ်ဘာညာဆိုဒီလိုပေါ့ရုပ်တရက်လို့ထင်ကြတယ် ဒီနေ့မှပြောပြကြတယ်ပေါ့လေသူနောက်ဆုံးဒီကီမိုသွင်းပြနောက်ပိုင်းမှာရှောင်းကသူ့တော်ပြောလိုက်ပုံရပဲနောက်တော့ကီမိုသွင်းမဲ့ရက်တွေရက်ချိန်မပေးတာတော့နောက်မှသိရတယ်လေအဲ့ဒါမျိုးလေးပေါ့အဲ့ဒါကြီးမပြောလိုက်မပေးလိုက်သူကိုယ်တိုင်သိမှာပေါ့နော်အဲ့ဒါတွေကိုကစောစီးတဲ့ဉာဏ်နဲ့ဆင်ញင်ထားတယ်ဆင်ញင်ထားလို့ရှိရင်ဟောဟောချိန်လေးသိနိုင်တာပဲသိ ကုသိုလ်ကောင်းမှုတွေပေါ့ကိုလှုပ်တဲ့လှုပ်ထိုက်တဲ့ကုသိုလ်ကောင်းမှုတွေမသေးခင်ကြိုလောက်တာကောင်းတယ်ဗျသေပြီးမှသူ့အတွက်ရည်ရွယ်လောက်တာကိုယ့်အတွက်ရည်ရွယ်လောက်တာမသေးကြဘူးဗျကိုရှိတော့ကိုပစ္စည်းကိုယ့်ကိုဝမ်းမြောက်ဝမ်းသာဘုန်းကြီးတို့လှူကြမယ်ဒန်းကြမယ်ဒီလားတွေလည်းကိုယ့်ကိုစောက်တည်ရမယ်နောက်ကလူတွေကတော့ကုသိုလ်ကောင်းမှုလှုပ်ချင်လဲလှုပ်မှာပေါ့ဗျာလှုပ်လဲကိုကသာရိခေါ်နိုင်တဲ့ဘဝရောက်မှာကိုသာရုလည်းခေါ်နိုင်ဦးမှာကိုအဲ့ကြောင့်မသေးကြဟိုလိုတော့မသေးကြပါဘူးဗျာမသေးကြတာမတောင့်တနေ ပြီးတော့ခါကျကျင်းကျင်းထိုက်တာတွေလည်းကျင်းရမယ်။အော်တေကျင်းပြရမယ်။တင်ပြီးပါ။ငါတို့မတေခင်တော့ရအောင်တော့ကျင့်ပါပဲ။သမထဖြစ်ဖြစ်ဝိပဿနာဖြစ်ဖြစ်တကယ်ကို နားလည်သဘောပေါက်ကျင့်ပါပဲ။ပြီးတော့ဖះဗာမိတ်လေ။မွေးလာတဲ့ပုံကမှမတည်တဲ့ပုံကမရှိဘူး။ဒါမိတ်ပါ။လိုက်ကြည့်လိုက်လေဘုန်းကြီးတို့လူလောကမှာအသက်ရှိဘလောက်အသက်ရှိတယ်ပြောပြောသေသွားတာပါပဲဘယ်သူမှမရှိပါဘူး ဘုရားရှင်တို့တော့သေချာသေးတာဘုန်းကြီးတို့တာမန်ပုဂ္ဂိုလ်ဆိုပြောစရာမရှိပါဘူးနော်အဲ့ဒီမှာဥပမာလေးနဲ့ဘုရားဆက်ဟောပါတယ်ဘာဟောလဲဆိုတော့ဆောင်းရာစီမှာပေါ့မြက်ဖြားမှာရှိနေမောင်လေးတွေကြားတယ်ရှိနေမောင်လေးတွေဟိုနေထွက်လာရင်မြန်မြန်ပြောက်သွားတယ်နေရှင်ကြောင်းသိလို့ပဲတဲ့ဘုန်းကြီးတို့တက်တန်းကြားရှိမတည်ဘူးအခုဆိုဒီကာယောစွာကာဆိုဖြစ်တကာအပြုံးပြုံးပြုံးဟိုကတည်းတရားတည်းနဲ့အများကြီးဘုန်းကြီးတို့နိဗ္ဗာန်ဝင်မှာကော အများကြီးတေချာတာကြားနေပေါ့နော်ဒီကနယူးယောက်ပဲတင်ခုဆိုဘုန်းကြီးတို့ကာလီဖိုးနီးယားမှာဟုတ်အများကြီးကြားနေရအချိန်မီ၍ပေါ့လူရဲ့တက်တာခဏလေးနဲ့တေချာနောက်တစ်ခုဒီမှာဥမာလေးနဲ့ဘလူအနီးနဲ့ဆင်ញင်ဆင်ញင်ပေါ့နော်ဒီမြက်ဖြားလေးရှိတယ်နင်းရှင်းနေပေါက်လေးတွေကြည့်ပြီးတော့ဟောနေတွက်လိုက်ဒါပျောက်သွားတာပဲခဏပဲနင်းဟောလူဝါဆိုဘာမှမကြောက်ပါလားခဏပဲ အဲ့လိုဆင်ခြင်ပြီးကိုယ်လှုပ်တဲ့လှုပ်ထိုက်တဲ့ကုသိုလ်ကောင်းမှုတွေကျင့်တဲ့ကျင့်ထိုက်တဲ့ကျင့်နေကျင့်နိုင်မှုရည်ကြီးနောက်တစ်ချက်ဗုဒ္ဓဘာမိတ်လေမိုးကပြင်းထန်သွားရတဲ့ခါကျရေပွဲလေးတွေမကြောက်ခဏဖြစ်လာလေဟောဒဇဲမရအောင်ပါပြအော်ရေပွဲလေးတွေပေါ်ပြပေါ်ပြပေါ်ပြပေါ်ပြအဲ့ဒီလိုပဲတဲ့ဘုန်းကြီးတို့ယုံ nant တရားတွေဟာပေါ်ပြပေါ်ပြပေါ်ပြပေါ်ပြပဲနော်ပေါ်ပြပေါ်ပြလုံးဝကြီးဒီယုံ nant တွေအဆုံးသတ်ချုပ်သွားတော့နော် ခုကြည့်လိုက်ပေါ့နော်အနိပါဝဉ္ဉ္နေလုံးဝယုံနဲ့ချုပ်သွားဘောပြောဘောပြောဖြစ်ရနေလုံးဝဆက်သွားတော့ဩသိချင်းတရားတိတ်မြန်တာပဲဩငါတော့အဲ့တော့ကုသိုလ်ကောင်းမှုတွေလုပ်မှာပဲကျင့်တဲ့ကျင့်ထိုက်တဲ့တရားတွေကျင့်မှာပဲနောက်နောက်တစ်ခုကတော့ဘုရားဗာနဲ့ဥပါပေးတယ်ရေထဲမှာဒုံနဲ့စာရေးတယ်ပေါ့ဗျာရေးကြည့်ပါလားရေးရင်းနဲ့ကောတော့ပျောက်သွားဘာရေးမှတော့မသိဘူး ရှေ့ကရေမြောက်နောက်ကနေရေတုံးခဏပဲနော်ထင်ကျန်းကိုမနေပါဘူးရေဆွဲနေရေထဲမှာစာရေးတယ်လို့ပဲအဲ့လိုပဲသိချင်းတရားမြန်နေဖြစ်ချင်းခဏလေးပါဝုံတိုင်းဆိုဖြစ်ပျောက်သွားတာခုအများကြီးပဲဘုန်းကြီးတို့အောက်မှာဘုန်းကြီးတို့နိဗ္ဗာန်ဝင်ခြင်းမှာဆရာတော်ကြီးဆရာတော်လေးတွေလူတွေကိုယ်နဲ့နှစ်သက်များကိုယ်နဲ့ရင်းနှီးတဲ့ပုံကိုတဖြုံဖြုံသွားကြပြီကိုယ်လည်းဘယ်နှစ်သွားမှမသိဘူး ဒါလေးတွေသိဉာဏ်နဲ့ဆင်ញင်ပြီးတော့တဲ့ဘုရားကကုသိုလ်ကောင်းမှုတွေလှုပ်ကြတဲ့လှုပ်တဲ့လှုပ်ထိုက်တဲ့ကုသိုလ်ကောင်းမှုတွေလှုပ်ကြတဲ့ကျင့်တဲ့ကျင့်တိုက်တဲ့အကျင့်တရားတွေကျင့်ကြဒါမိတ်နေပေါ့ဗျာနောက်တစ်ခုကတော့ဗာမိတ်လဲဆိုတောင်မမစီကြလားမိုးရွာလိုက်တောင်မရေရိုးနဲ့စီကြလားအဲ့ဒီကြလာတဲ့ရေကနောက်ပြန်ဆုတ်ဘူးဗျရှေ့ကိုဒီဇိုင်းမမစီပြီးစီစဉ်ပြောက်သွားတာ နော်ရေတောင်ပေါ်ရေကြားတယ်အဲ့ဒီပုံစံနဲ့သိချင်းတရားတွေကအသက်ကြီးလာလေကိုကအမှန်လေးနုပြိုလာပြီးရင့်ကျက်လာပြီးမထင်တဲ့သက်ကြီးလာလေသိဖို့နီးလေပဲဒါကိုညာနဲ့ရှင်ဖို့ပဲများသောအားဖြင့်ဟောအသက်ကြီးလာရင်ငါမှအသိဉာဏ်တွေပြီးဝလာပြီသဘောတရားတွေပြီးဝလာပြီဒီလိုထင်တတ်တယ်နော်တကယ်တမ်းကျသိပိပုံနီးလာတော့ပဲဟောငါသိပိနီးလာပြီကုသိုလ်ကောင်းမှုတွေလုပ်မှာပဲတရားတွေအားထုတ်မှာပဲငါဒီတိုင်းပေါ့နေလို့မဖြစ်ဘူးဒီလိုကိုယ့်အကိုသတိပေးပြီးလုပ်ပေါ့နော် အဲ့လိုအကြောင်းမို့ဒီတရားလေးပြောချင်တော့နောက်တစ်ခုကတော့အကောင်းမောင်းတာနဲ့ပုဂ္ဂိုလ်ချွဲတွေထွေတွေထွေထုတ်လိုက်တယ်နော်လွယ်လွယ်ကူထွေထုတ်နိုင်လို့ပဲခက်ခဲမကြီးသိချင်းတရားလည်းဒီလိုပဲဖြက်ခနဲ့လွယ်လွယ်ကူကူဝင်ရောက်နှိပ်စက်နိုင်တာပဲဘဲမှပြေးမလို့သူဝင်လာရဲ့ဘယ်လောက်ဆေးကောင်းလို့နေနေနော်ဒီနိုင်ငံမှာဆေးကောင်းပါတယ်ဝင်ရင်ဖြက်ခလည်းဝင်သွားတာပဲ နော်ဘုန်းကြီးနောင်တော်ကြီးဆိုနေတူတက်ရှိပါနဲ့နည်းနည်းနဲ့လကြော်လောက်ခုပါဘလောက်ကူကူဟောဖြတ်ကလေးဆိုသွားတော့တာဒါကိုမယုံနိုင်တရားဖြစ်ကြတော့ဘောအဲ့လိုမျိုးဖြစ်တယ်နောက်တစ်ခုကဘာလဲဆိုပူပြင်းနေတဲ့တာဝဂင်းကြီးတွေပေါ့မီးနဲ့ထိုးထားမယ်သုံးဖို့နေပြင်းနေတဲ့တာဝဂင်းကြီးတွေကိုအဲ့တော့သားတဲ့ဟောအသားတစ်ခုပေါ့ထည့်လိုက်ရင် အေးဒါခဏလေးတောင်ကြာလာတာတိတ်ပူပြင်းတာမီမီယိုကင်းကြီးပေါ်မှာနီနီရဲနေမီယိုကင်းပေါ်မှာသားတွေတကူထက်အဲရင်တေးသေးလေးထိုင်ခဏတောင်ကြာမှာအဲ့ဒီလိုပဲလူဘဝဆိုခဏလေးပဲခဏလေးနေခဏလေးပြောက်သွားဘုန်းကြီးတို့ကဟိုကိုလူသားချင်းချင်းကြည်နေလို့နတ်တွေအနေနဲ့ကြည်သူတို့ကတော့ပိုးတောင်မြင်လို့မာလူဘဝဆိုခဏတက်တန်းလေးတုတ်တုတ်လေးပဲတခါတလေဘုန်းကြီးတို့ကဘာတွေစဉ်းစားလဲတချို့ပုဂ္ဂိုလ်များကဟိုငှက်လေးတွေကြက်လေးတွေကြတော့ဟိုကကိုကနိုင်တာကို ဟာသူတို့လေးကလူတွေစားဖို့ဖန်ဆင်းထားတာဒီကောသူ့ကိုတတ်စားတာမင်းတို့ငါတို့ကခြေချိုးပေးတာနတ်တရားနေကျိုးတို့အဲ့လိုလို့ခံနိုင်မှာမဟုတ်ဘူးပြခိုးတော့ဒီတိရိစ္ဆာန်လေးပေါ်ကြိုက်လို့သွားလုံးတာအဲမင်းတို့ခုယောဂတွေဖြစ်နာမင်းတို့လူသားတွေအဲ့တော့ငါတို့ကမင်းတို့ခါတတ်တာငါတို့လုပ်ပေးမယ်ကွာဆိုရင်ဘယ်ခံနိုင်မှာလဲနော်အဲ့ဒါမျိုးကြည့်ဖို့ပါဒီအခါကျတော့ဗာမိတ်မြန်လဲသူတတ်ဖို့ကနွားတဲ့ကောင် နတယုံတို့ဆွဲငင်သွားတယ်အဲနွားရီခြေလန်းနိုင်ခြေလန်းနိုင်ရပါလေတက်ခံရဖို့နီးလာတာတေဖို့ရနီးလာတာအသက်ကြီးတယ်ဆိုအဲ့လိုပါပဲဗျာဟိုအသက်ကြီးလာရင်တေဖို့ကနီးလာလေအသက်ကြီးလာလေနီးဖို့လေအဲကြောင့်မို့တောင်းမြမကန်တော်ဆရာတော်ရဲ့ဆရာတော်ကုံလာပြီးမှတရက်ကုံမြန်ငါးယုံနာတေယံတရက်နီးပြန်ပြီတလကုံမြန်ငါးယုံနာတေယံတရက်နီးပြန်ပြီ တလနီးပြန်ပြီပေါ့တနှစ်ကုန်မြန်ငါးယုံနံသေရန်တနှစ်နီးပြန်ပြီသူကတော့အဲ့လိုမိန်ကြတော့ပေါ့ဗျာနော်သေခြင်းတရားတွေတနှစ်တနှစ်နဲ့တရက်တရက်တလတဲ့တလပို့ပို့ပို့ပို့နီးလာတနှစ်တနှစ်တလတဲ့တလတရက်တရက်ပေါ့နော်ဒါလေးတွေအဲ့ဒီဟာလေးတွေကိုဆင်ញင်ခိုင်းတာပေါ့နော်အဲ့မှာ လူတွေရဲ့အသက်တူတော်မူပြီးတော့လင်းမြန်စွာဖြစ်ပုံကိုဘုရားကစီနင်းဥပမာနဲ့ရေဘွဲ့ဥပမာနဲ့ ရေထဲမှာဒုံဒုံနဲ့စာရေးတဲ့ဥပမာနဲ့တောင်ကြားရေးဥပမာနဲ့ထွေးထုတ်လိုက်တဲ့ထရွေးဥပမာနဲ့လေမြစွာလောင်ကျွမ်းသွားတဲ့တာတဲ့ဥပမာနဲ့အသက်ခံရတော့မယ်နွားဥပမာနဲ့ဒါတွေကိုပွားများဆင်ញံခိုင်းပါနော်ဒါလေးကိုဓမ္မစီအဝိနိုင်ရေးထားတဲ့ဆောင်းပုံလေးကပုံပြီးကောင်းပါတောင်မြုပ်ကံတော်ဆရာတော်ပြရေးထားကြတော့ ကောင်းတော့ကောင်းတယ်ဒါပေမဲ့လို့ဒီစာပေကြီးချင်းစီမှာဆင်ញင်ဖို့လွယ်တော့ကတော့တကြောင်းချင်းဆိုတော့ပိုကောင်းတယ်နေကြီးထီရောက်စီးနှင်းပေါက်ချုပ်ပြောက်သက်ခန္ဓာကျော်ရဘုန်းကြီးပြင်ထားပါဟိုနေကြီးဒီစီးနှင်းပေါက်လေးတွေဟာတညာအလုံးဒီမြက်ပင်ထိပ်ပြားမှာကြာပြီးစီးနှင်းပေါက်လေးချိတ်တွဲနေရလို့နေရောင်ကြီးရောက်တာနဲ့မြန်နဲ့ပျောက်သွားတာဒီလိုပဲလူတွေကမနဲ့တွေ့ရတယ်ညနေပျောက်မယ်ခုနတွေ့ရသေးတယ်ခုပျောက်သွားပြီ ဒါမျိုးပြောတော့လူရတဲ့မမြဲဒါလေးတွေဆင်ញင်ဖို့နော်ဘုန်းကြီးတို့နောင်တော်ကြီးတို့မတူပါဘူးအဲအဲ့ဒီညနေမနေ့တောင်ကောင်းတယ်နောက်ရမရှိတော့ခဏနေပြောက်သွားဒါမျိုးပေါ့ကိုလည်းဒီလိုဖြစ်မှာပါလားဖြစ်ရမှာပါလားဆိုတဲ့ဉာဏ်နဲ့လက်ခံအောင်ဆင်ញင်ဖို့ပါဒုတိယကျရေဘွက်ပမာတက်ခန္ဓာမကြပြည့်ရရာမကြကွက်ပြည့်ရတဲ့မိုးရွာတဲ့ခါကျတော့ရေတွေတဖြောင်းဖြောင်း မိုးရွာပြီဆိုဒဇက်မြေအောင်မှာရေပေါ်လေးတွေကြာအဲ့ဒီပေါ်မှာနောက်တော့ပေါ်ကဒဇက်မြေတောက်ထမိုးရွာတဲ့ရေတွေကဖြောက်ဖြောက်ဖြောက်ဖြောက်ကြာရေပေါ်လေးတွေဖြစ်လိုက်ပြောက်လိုက်ဖြစ်လိုက်ပြောက်လိုက်လူပါပဲကိုပတ်ဝန်းကျင်ကြည်လိုက်ဟာတပြုတ်ပြုတ်နဲ့တေးနေကြတယ်ဟိုကလည်းတေးပြန်ပြီဒီကလည်းတေးပြန်ဟိုကလည်းသူသဖြင့်ဒီမှာရှောင်းနေပါတယ်နော်သူတို့ဆိုပိုးမြင်ရတာပေါ့နော်ဘုန်းကြီးတို့လည်းဘာသာရေးကောင်းဆောင်တွေလည်းမြင်နေရတာပဲဘာဖြစ်လို့လဲဆိုတော့ဒီဘာသာရေးတွေကလည်းဘာသာရေးကောင်းဆောင်တွေကလည်းဒီအတုပတွေကမကြမကြပါရတာဟုတ် တွေ့နေရတယ်မြင်နေရတယ်အဲကြောင့်ဘုန်းကြီးတို့ကတော့ဆင်ញင်တတ်စေခြင်းနဲ့ကိုကိုယ်တိုင်နဲ့ဒါတွေလောက်နေတော့ဒါတွေပြောပါတယ်လောက်စေခြင်းပါနောက်တစ်ခုကတော့ရေနဲ့တုပ်ရေးကြာမနေပြည့်ရေးသက်ခန္ဓာရေထဲမှာစာရေးကြည့်တုပ်လေးနဲ့ရှေ့ကရေနောက်ကပြောက်ပဲအဲ့ဒီအတိုင်းပဲအသက်ခန္ဓာလည်းခဏနေပြောက်သွားတော့ပဲမနေ့ခုတွေ့မယ်တော်ကြပြောက်သွားပြီတကွေးတဆန်နေမှာလည်း ခဏနေပြောက်ပါဒါလေးတွေမြင်အောင်ကြည့်ဖို့ပဲအာရှိသူထွေးမြန်တတွေးပြည့်ရေးသက်ခန္ဓာအာရှိတဲ့ပုဂ္ဂိုလ်ထွေးကိုဖီဖောင်းနဲ့တခါလဲထွေးချလိုက်အသက်ကလည်းခဏပျောက်သွားပြီးတော့တန်အိုခင်ပြည့်အသာတိကျွမ်းလေးလင်းစွာသက်ခန္ဓာပူလောင်နေတဲ့တန်အိုကြီးထဲမှာအသာတိလေးနည်းနည်းလေးထည့်အာကလပဲပြောဆိုတခါလဲလောင်ကျွမ်းသွားတာ ဒီလိုပါပဲလူဘဝဆိုခဏတာလေးကြီးကြီးနဲ့ပြုံးပြုံးနဲ့တခါလေးပျောက်သွားနွားတယုံဆွဲနွားလိုပဲပေမြဲလျင်စွာတက်ခန္ဓာနတယုံဒီနွားကြီးတက်ဖို့အတွက်နတယုံဆွဲခေါ်ပါတယ်ဒီနွားကြီးခြေလန်းလိုက်ခြေလန်းနဲ့တေဖို့ရတယ်ဘုန်းကြီးတို့လည်းတက်ကြည်လာကြည်လာတေဖို့ရနီးလာတော့ခုနပြောခဲ့ပြီတနေ့ကြည်လာတယ်တနေ့နီးလာတယ်တလားကြည်လာတယ်တလားနီးလာတယ်တရက်ကြည်လာတရက်နီး ဒါသေဘုရားနီးဒါလေးတွေဆင်ရောငါအသက်ရကြည်လာပြီသေဘုရားနီးလာပြီငါလှုပ်တဲ့တာလှုပ်ပါပဲလှုပ်တဲ့တာဆိုကောင်းတာကြီးပြောတာနော်ကောင်းတဲ့ကုသိုလ်ကောင်းမှုတွေလုပ်မယ်သီလကျင့်စဉ်တွေကျင့်မယ်တမာရီကျင့်စဉ်တွေကျင့်မယ်ပညာကျင့်စဉ်တွေကျင့်မယ်တရားတွေအထုံးမယ်ပေါ့ဗျအဲ့ဒါတွေအထုံးကလည်းအသိဉာဏ်ရှိအောင်အထုံးမှဖြစ်မယ်အဲ့လိုဆင်ញင်စဉ်းစားပြီးလုပ်ဖို့ပေါ့သေခြင်းမြန်ဆန်မျိုးစုံမှန် မျိုးစုံမှန်ကိုဉာဏ်ဖြင့်ကြည့်ရှုမြတ်ကောင်းမှုယခုပြုလုပ်ရနော်တေခြင်းတရားတွေခုနကပုံစံမျိုးမျိုးနဲ့ခုနှစ်မျိုးပေါ့ဘုရားဟောဆိုတာဒီပုံစံတွေကတစ်မျိုးမျိုးလေးကြည့်ပြီးတော့တေခြင်းသိဉာဏ်နဲ့ဒီတော့ငါမြန်မြန်လောက်မှကုသိုလ်ကောင်းမှုနော်သီလကုသိုလ်ပဲဖြစ်ဖြစ်ဘာဝနာကိုမြန်မြန်လုပ်မှမြန်မြန်အထုတ်မှအချိန်မဆွဲနဲ့ဒါကိုဘုရားမိန်တော့အဲ့ဒါလေးလည်းမှတ်ထားမယ်နော် ပြီးတဲ့ခါကျတော့ဘုန်းကြီးတို့ဗာပြောခြင်းလဲဆိုဒီထဲမှာဘုန်းကြီးတို့ခေါင်းစည်းပေးထားတာကမရဏတတိဘာဝနာဆင်ញင်ပွားများရင်အကျိုးဟောဒီမှာနည်းနည်းဘုန်းကြီးပြောလိုက်ပါဦးမရဏတတိဘာဝနာကိုအမြဲမပြအားထုတ်ရင်လည်းရနိုင်တယ်လို့ပြီးမှခုနကြကန်းတယ်မာလီယာလိုပါပဲသုံးနှစ်လောက်အားထုတ်ပြီးမှဝိပဿနာပြောင်းရှု သောတာပန်ဖြစ်တယ် ဟိုအဖခင်ကြီးကြတော့ဒီသေခြင်းတရားဆင်ញင်ဓာတ်ရိုက်မြင်ရတဲ့ခါကျတော့သူကြရဟနာဖြစ်သွားတယ်။အဲတော့ဘုန်းကြီးတို့တခြားကမ္မထာကိုအပွားများအထုတ်နေတဲ့ပုဂ္ဂိုလ်များကဘယ်လိုကာလမျိုးကိုသေခြင်းတရားဆင်ញင်သင့်တယ်လဲ။ဟောဘုန်းကြီးတို့ရှုမှတ်နေရင်အခုဒကာကြီးတို့ဓမ္မကြီးတို့ဒါတနင်္ဂနွေဆိုနားကြပါလိမ့်မယ်။အလုံးလုံးတဲ့ပုဂ္ဂိုလ်များဆိုပါတော့ဆောင်းနေဆိုတချို့တနင်္ဂနွေလည်းမနာရအောင်။အလုံးလုံးပြီးဒီအားတဲ့အချိန်တွေဝင်တိုင်းမငြိမ်ဘူးဗျ။စိတ်ကမကပ်ဘူး။ အာယုံမှာတတော်ကိုကပ်ဖို့ခက်တယ်အဲ့လိုမကပ်ဘူးဆိုရင်ဝိသုရိမကဓာတ်ရပြောင်းသွားပါတယ်စိတ်တွေမငြိမ်ဘူးပြန့်လွင့်နေဆိုသိချင်းတရားဆင်မြင်မှာဟုတ်လားတခုတော့ရှိတာပေါ့ဗျာဒီပြန့်လွင့်တဲ့အခါဘာအကြောင်းနဲ့ပြန့်လွင့်တယ်လဲဒါမျိုးကြည့်ပြီးတော့လည်းဆင်ញင်လို့ရတခါတလေတဦးတယောက်ကိုသဘောကျပြီးပြန်လွင်တာရှိတယ်ခါတလေတဦးတယောက်ကမကျေနပ်ပြီးပြန်လွင်တာရှိတယ်တခါတလေမာနတင်းခံပြီးပြန်လွင်တာရှိတယ် ဒီတော့အိတာမေစီယာဖြစ်ပြီးပြန့်လွင်နိုင်ဘာအကြောင်းမှမရှိဘဲနဲ့ပြန့်လွင်နေရင်တော့သိခြင်းတရားဆင်ញင်ပေါ့သိခြင်းတရားဆင်ញင်တဲ့အခါမှာတော့ဘုန်းကြီးတို့ဘလို့သင်ရလဲဆိုကိုယ်အရင်သိပြသွားတဲ့ပေါ်ကိုတရားပြဆိုကိုဘုန်းကြီးတော်တော်ကြီးဘုန်းကြီးတရားပြသွားတယ်ဟေးကောဒီကမင်းလည်းငါလိုပဲခုလိုပဲသိနိုင်တယ်ချိန်မြေးသိနိုင်တယ်မင်းတော်မြောင်ကြည့်နော်ပြီးတော့ဘလို့ဆင်ရမလဲဟောတတ္တဝါရင်တတ္တဝါလိုက်မွေးလိုက်သိရလား သိခြင်းသဘောကိုမလွန်ဆန်နိုင်ပါလားတတ္တဝါတွေတတ္တဝါတွေဟာသိခြင်းတရားနဲ့ဆုံးသတ်ရပါလားဘုန်းကြီးတို့နော်နော်ရဲ့ယုတ်ကလယုတ်လောင်းကိုကြည့်ပြီးဒီလိုဆင်ញင်ရပါတယ်ဒီလိုတို့မာကြီးတို့တော့ကိုမြင်ခဲ့ဘူးတဲ့ယုံလောင်းတစ်ခုဆင်ញင်ရှုဆင်ញင်လို့ရပါတယ်ကိုနဲ့နီးစပ်တဲ့ယုံလောင်းဆိုရင်တော့ပုံမျက်စိနဲ့မြင်လွယ်တယ်ဒါကြောင့်သိခြင်းတရားဆင်ញင်တဲ့အခါကျကိုဆင်ញင်တဲ့ယုံလောင်းဘုရားမျက်စိဖွင့်ကြည့်ပြီးဆင်ញင်ရတယ်ပြီးတော့မျက်စိမှိတ်လိုက် ဒီယုတ်လောင်းယုတ်ကလောက်ကိုမျက်စိနဲ့ဆွဲနေအောင်နော်ခုဆိုဘုန်းကြီးတို့ကိုယ်နဲ့နိစ္စကိုပဏိဒါညမှာဆရာတော်ယုတ်ကလယုတ်ကလဘုန်းကြီးချင်းမြေအာယုံပြုလို့ရတယ်ဘုန်းကြီးရမ်းမာကြီးထောင်ရခဲ့ယုတ်ကလချင်းမြေအာယုံပြုလို့ရခုဘုန်းကြီးနောက်တော့ယုတ်ကလချင်းမြေအာယုံပြုလို့ရပါတယ်အမျိုးလေးပေါ့ဆွဲတော့ဖွင့်ကြည့်လိုက်မိတ်ကြည့်လိုက်ဒါပေမဲ့ဒီစနစ်တရားမရှိတတ်တဲ့ပုံကိုရနော်ဒီယုတ်ကလကြီးမြင်မြင်ညကြမှာအဲ့ဒါကြောက်စိတ်တွေဝင်လာတတ်ပြန်တယ် အဲ့ဒါကြိုင်တော့မရဏတတိဘာဝနာမဟုတ်တော့ပြန်ရက်လိုက်တော့နော် ကြောက်လိုက်နော်ရာကုသိုလ်ရာပဲကြောက်စိတ်မဝင်အောင်ကြောက်စိတ်ဖြစ်ရင်တော့ဒီကမ္မထာရရပြီးတော့ကိုမြင်ခဲ့ဘူးတဲ့ယုံလောင်ကြောက်စိတ်လည်းမပေါ်ရဘူးပေါ့နော်ခုနလိုဆင်ញင်တော့တတ္တဝါနဲ့တတ္တဝါမွေးလာရင်သိကြပါလားတတ္တဝါနဲ့တတ္တဝါတွေကသိချင်းတရားနဲ့ဆုံးတာပါလားသိချင်းတရားကိုမလွန်ဆန်နိုင်ပါလားအဲ့လိုဆင်ញင်ပေးမယ်နော် အဲ့လိုဆင်ញင်ပြီးတဲ့နောက်ပိုင်းမှာ ကိုယ်အပေကိုပြန်မြင်အောင်ကြည့်ရတယ်ခုနယုတ်ကလသေသွားတဲ့ပုံရဲ့ယုတ်ကလနေရာမှာကိုယ့်ရဲ့ခန္ဓာကိုယ်အစာထုတ်လိုက်ကိုယ့်ရဲ့ခန္ဓာကိုယ်ဆိုကိုယ်အိပ်ပျော်နေတဲ့ပုံကြီးပေါ့နော်အိပ်ပျော်နေတဲ့ပုံကြီးဘေးကနေကိုယ့်ကိုရက်ကြည့်လို့ပေါ့ရက်ကြည့်ပြီးတော့ဟောငါလည်းပဲသူလိုပဲဟုတ်လားဆရာတော်လိုပဲမုတ်ချတရားမှာပဲငါရဲ့အသက်ရှင်မှာတေခြင်းတရားနဲ့ဆုံးသမှာပါ ငါဟာသိခြင်းတရားကိုရှောင်ရတိတ်ပြီးမလွတ်နိုင်ပါလားတခုနှစ်ခုပါပဲညာနဲ့မြင်အောင်ဆင်ခြင်ဖို့ရည်ကြီးတယ်ဘုန်းကြီးတော်အောက်မှာသိခြင်းတရားဒီသိခြင်းတရားဆင်ခြင်တဲ့အခါမှာဝိသုဒ္ဓိကဝိသုဒ္ဓိမကအင်္ဂါ၃ချက်စီမင်းလေး၃ချက်ပြောပြထားတယ်အဲ့လိုဆင်ခြင်တဲ့ကသိခြင်းတရားမှာအောက်မေ့တယ်အမှားရတယ်တတိပါရမယ်တာဝကပေါ့ဒီမှာတော့ဘုန်းကြီးကထိတ်လန့်မှုတာဝကလို့ရေးတာအဲ့ဒါစာအတိုင်းရေးတာပေါ့ဗျာ တကယ်တမ်းကြာအဲ့လိုမျိုးမဟုတ်ဘူးဟောသူသေးသလိုငါလည်းသိရမှာမလားဒါမျိုးဘောတောင်းကသူ့ဦးသူငါလည်းဥရမှာလဲသူယောဂဖြစ်ဖြစ်အသက်ဆုံးငါလည်းယောဂဖြစ်ဖြစ်အသက်ဆုံးရမှာအဲ့လိုတောင်းဝကမျိုးကိုပြောတာတောင်းကညံညံလည်းပါမယ်တံပစင်ညံလို့ပြောတယ်ညံဆိုတာကတကယ်ကို သိချင်းတရားလက်ခံနိုင်တာမျိုးသိချင်းတရားလက်မခံနိုင်တော့ဘုန်းကြီးတို့ငိုးနေအောင်ပါပဲအငိုဘယ်တော့မှမရက်နိုင်ခုနဖခင်ကြီးကြည့်ပေါ့သိချင်းတရားလက်မခံနိုင်ချင်းသူငိုရတာပဲနောက်ပဲဘလို့မှဒီငိုကရက်မရတော့ဘုရားကြီးပြေးတာပဲဘုရားမှအိမ်မှာတရားတွေဟောကြားတော့ဒီပူတွေငြိမ့်တာမှတ်တာနော်ဒီသိချင်းတရားကိုတကယ်မစင်ကြံတတ်သေးရင်တော့ဒီလိုပဲငိုကြွေးနေအောင်ဘယ်တော့မှလည်းမရဘူး ကိုကိုယ်တိုင်နဲ့ပူလောင်ဆင်းရဲနေပေးပါဝင်မြင်ကြားတယ်ပူလောင်ပူလောင်ဆင်းရဲနေဒါကြောင့်အဲ့လိုဆင်ကျင်တောက်အောင်လုပ်ရမယ်စိတ်တွေပြောင်းလဲလာပြီဆိုခုနသူများအသေးကိုမြောင်ကြည့်ပြီးတော့ကိုယ်အသေးကိုမြောင်ကြည့်ကြည့်ပြီးတော့ဝိသုရိမကအဲ့ဒီလောက်တွေမကောက်ဘူးသူကဘာဆက်ညွန်သွားလဲဆိုဩငါဒီလိုစိတ်တွေပြောင်းလဲပြီးတောင်တွေးမြောက်တွေးနဲ့တည်သွားရင်တော့မကောင်းတဲ့ပုံမှရောက်သွားနိုင်တယ်အဲ့တော့ဒီမကောင်းတဲ့ပုံမှရောက်သွားရင်ငါဘယ်တော့မှဒီကုသိုလ်ကောင်းမှလုတ်ဖြစ်မှာမဟုတ်ဘူး ဘယ်တော့မှလည်းဒီဘဝလွတ်မှာမဟုတ်ဘူးအဲ့ဒီလောက်ထိရောနောင်အနာဂတ်ထိအောင်ကြိုဆင်ញင်ရမယ်အဲ့လိုဆင်ញင်လိုက်တော့ခုနကအတွေးရရပ်သွားတယ်ရပ်သွားမှငကုကမ္မထံပြန်လာပေါ့ဒါကတော့ဘုန်းကြီးတို့ကမ္မထံတကူအားထုတ်နေတဲ့ကအကြောင်းမရှိဘဲနဲ့စိတ်တွေပြန့်လွင့်နေရင်သိချင်းတရားကိုဆင်ញင်ပါဆိုတော့ဒါကိုပြောလို့ပါတယ်ဒါလေးမှတ်ထားမယ်နော် နောက်တစ်ခုကတော့ဘုန်းကြီးတို့ဒီမှာအဆုံးသတ်အနေနဲ့ သားတည်တော်လဲမငိုကြတဲ့မိသားစုဆိုပြီးတော့ဒါတော့ဇတ်တော်မှာပါတယ်ဥရကဇာပစ္စကနိဗ္ဗာန်မှာပါပါတယ်ဒါလေးဟောခုနကြံသေးတယ်မနနတ္တိဘာဝနာဆင်ញင်ရခြင်းအကျိုးအဲ့ဒါလေးအရင်ပြောမယ်နော်မနနတ္တိဘာဝနာဆင်ញင်ရခြင်းအကျိုးအဲ့ဒီအကျိုးတွေကတော့ခုနမှတ်စုလည်းလည်းတွေ့လိုက်ပါတယ်အဲ့ဒီမှာလည်းဒီကရုပ်ဓမ္မရုပ်ကြီးလည်းမှတ်စုပေးတာဘုန်းကြီးမှာလည်းဒီမှတ်စုပဲကြည့်တော့မှာနော်အဲ့ဒီမှတ်စုလေး သိခြင်းတရားမရဏသတိပါဝင်တာကိုပွားရခြင်းအကျိုးဆိုဘုန်းကြီးတို့ဝိသုရိမဲ့နာမဆာမျက်နှာနာမတက်မှာပါပါနော်အဲ့ဒီမှာဒီအောင်မှာဆက်ဆွဲလို့နောက်တစ်မျက်နှာနောက်တစ်မျက်နှာအဲ့ဒီမရဏသတိပါဆင်ញံပွားများရင်အကျိုး ဒီမနနာတတိသိခြင်းပြောင်းမဲမြပြဆင်ញင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လာလဲဆိုတော့အမြဲမြပြနှလုံးသွင်းဆောင်ရင်စိတ်အထုံဝါနာပါလာသူကဆင်ញင်မာမြရဲ့လေးချက်ရလေးချက်ရလိုက်ဘောလာဟိုအားကောင်းလာတယ်ပေါ့ဗျာဒါပြောလို့ခုနရကန်းတဲ့မာလေးကြည်လိုက်ပေါ့သုံးနှစ်တည်တည်ဒါတော့လေသူကမပွားရမနေနိုင်စိတ်အထုံဝါနာပါလာအမြဲမြပြသူ့သူပွားခြင်းနဲ့စိတ်ပဲဖြစ်လာနံပါတ်2ကတော့ ဒီပေခြင်းလင်အာယုရှိတဲ့အမှတ်ရမှုတတိကောင်းတာနဲ့ဒီပုံမှာပဲစိတ်ကကတ်နေတတိလေးကကတ်နေတယ်လို့ပြောတာနော်ဒါကြောင့်ကမ္မဋ္ဌာန်းတရားအထုတ်တော့မယ်ဆိုဒီပုံမှာကတ်အောင်လုပ်ရတယ်ဒီပေခြင်းတရားမှာအမြဲမပြဆင်းရဲနှလုံးသွင်းတယ်လို့ဆိုလို့တယ်အာနာပါနမှာအာနာပါနအာယုမှာကတ်နေရမယ်ဝါယောဒမှာဝါယောဒအာယုမှာကတ်နေအောင်မှာအဲဒီလို အာယုဏမစိကတ်သွားပြီဆိုရင်နိဝရဏတရားပေါ့ ကာမေဆန္ဒနိဝရဏလောဘတွေဒေါသတွေမောဟတွေဒါတွေကိုွာသွားတယ်ပြောတယ်နိဝရဏဆိုတာကုသိုလ်ကောင်းမှုပိတ်ဆို့တတ်တဲ့တရားနိဝရဏတရားခေါ်တယ်ဇန်တရားတွေလည်းပိတ်ဆို့တာပဲကုသိုလ်တရားတွေလည်းပိတ်ဆို့တာပဲဒီတရားတွေဖြစ်လာကာမေဆန္ဒဟိုအလိုချင်တရားလိုဟိုအရချင်တရားရဟိုလိုသဘောကြဒီလိုသဘောဒါကာမေဆန္ဒညာဗျာဝရနိဝရဏဆိုတော့တစ်ဖက်ကိုဒေါသဖြစ်နေတော့ကိုယ့်ကိုရမ်းဖြစ်တာတွေရှိတယ်နော် ကိုယ်ထင်တဲ့ယံဖြစ်တာအရှိအရာမျိုးပေါ့ကာမိဇံပြောင်းလာထိနာမိလာနေဘူးနော်အေးချင်ငိုင်းမြေးနေလည်းပဲဘာကုသို့မှမဖြစ်ဘူးအဲအိမ်ငိုင်းနေလည်းပဲဒါကိုကြုံလွန်မှတ်ရဝိစီဥဒိစ္စကိုကိုစာနေဘူးနော်စိတ်တွေပြန့်လွင်နေလည်းပဲဘာကုသို့မှမဖြစ်ဘူးကိုကိုစာနောင်နာဥပန္ဒတဲ့မဟုတ်တာလေးလုံးပြီးမဟုတ်တာပြောပြီးကိုပဲခံတယ်ဒါကြောင့်နှုတ်တို့ ကိုတို့ကစောင့်ထိန်နိုင်ကောင်းတယ်အထောင်ထိန်မြဲကိုယ်အမြင်ကိုယ်ဖြစ်ဒီဘုရုဇဉ်တဘာဝပြောမိတတ်တယ်ပြောမိတိုင်ကိုယ်ပဲအကျိုးမဲ့ဖြစ်တယ်ဝိသိကိစ္စနိဗ္ဗာန်နော်ဘုရားတရားတန်ခါပေါ်ယုံမှတန်တရားရှိနေတယ်မလုတ်ဖြစ်တော့တရားတွေပေါ်တန်တရားရှိနေမလုတ်ဖြစ်တော့ဘူးဗျာအဲလိုတရားအထွေဒီမဆိတ်နေအောင်နဲ့ကတ်သွား ဆိုရင်တေခြင်းတရားဆင်ခြင်တယ်တေခြင်းတရားဟိုမှာတတိလေးကတ်သွားပြီးတော့ဘယ်နိဝရဏမှာမဝင်ဘယ်မကောင်းတဲ့စိတ်မှာမဝင်ဘူးဒါကိုပြောလို့လားဇာယင်ကတော့ထင်ရှားဖြစ်ပေါ်လာတယ်ဒီတေခြင်းတရားပေါ်မှာဟိုဝိတက်ဆိုတော့အတင်တင်ပေးတာချိန်ပေးတာရွယ်ပဲဒါဝိတက်ပေါ့ဝိတက်ဝိစာရပိတိဒုက္ခဧကကနာပေါ့ဝိစာရဆိုတေခြင်းတရားတွေကမှမှထပ်ထအောင်မေမှတ်ရနေတယ်ဒီမှာဝိတက်ဝိစာရပိတိ ဖာမန်ထတာအောင်းမေအောင်းမေအောင်းမေနဲ့တတိလေးကဒီအာယုမှာကတ်သွားပြီဆိုပီတိပတ္တိလေးလာတယ်ဒုက္ခပီတိလေးလာရင်သူ့ရဲ့ရှုမှတ်ရတဲ့ပီတိပတ္တိအာယုရတာခံစားမှုတွေကပေါ်လာတယ်ဧကဂရာအာယုနမစိကတာတည်ငြိမ်တော့တည်ငြိမ်တည်ငြိမ်ချမ်းသာတွေလာတာပေါ့ဗျာနံပါတ်5သိခြင်းတရားသိခြင်းဟူသောအာယုသဘောတရားဖြစ်ခြင်းကြောင့်၎င်း ထိတ်လန့်ပေါ်ရာဖြစ်ကြောင်းလည်းကောင်းအပ္ပနာဆံမရပဲဥပဒဥပ္ပစာရဆန္ဒရတယ်သူကတော့ဇံပိုင်းနေနဲ့သမာဓိပိုင်းနေနဲ့ပြောတော့ဗောဗျာခဏိကသမာဓိဥပ္ပစာရသမာဓိအပ္ပနာသမာဓိဒီသိခြင်းတရားဆင်ញင်တဲ့အခါမှာဇံမရဘူးလို့ဆိုလို့တော့ဥပ္ပစာရသမာဓိလောက်ပဲကြားတယ်ဇာဏကနေတာဥပ္ပစာရဇံလို့ခေါ်တယ်ဒါလည်းမှတ်တာနော်ဒါတွေကိုနားမလဲတဲ့ခါဒီခါဒီလိုဘယ်လိုဖြစ်တာလဲအာဘယ်ကမ္မနာအထုတ်ထုတ်ဇံရတယ် ဒါမျိုးတွေသွားပြီးတော့ဟောတာတွေရှိတယ်နားတာတွေရှိတယ်ရေးတာတွေရှိတယ်အဲ့ဒါမျိုးတွေဖြစ်တတ်တယ်အဲ့ဒါတွေဟောနာပြီးတော့ဒါတွေဟုတ်ထင်သွားတတ်တယ်နံပါတ်6အမြဲတမ်းမေးလျော့မှုကင်းတယ်တတိမြဲနေပေါ့နော်တရားမှန်မှသိသွားရင်ကိုကကုသိုလ်ကောင်းမှုမှလည်းမြဲတယ်တတိလည်းမြဲနေဟာအချိန်မီသိနိုင်တာပဲအကြောင်းအလွတ်မခံတော့တတိကမြဲနေ ဘာလို့လို့တတိမြဲလာတယ်သိရမှမှသိသွားတယ်ဒါကြောင့်သိခြင်းတရားလည်းဆင်ញံအ ਨੇ ဆုံးတော့တစ်နေ့တစ်ချိန်လောက်ဆင်ញံနိုင်ကောင်းတော့ဗောနော်နံပါတ်9ဘောအလုံးဝင်ညီးငွေပြီးထိုဘွားတွေမှာလွတ်မြောက်လို့တော့အမတ်တင်ညာရခြင်းသိခြင်းတရားကိုမြင်နေတော့ဘယ်ဘဝမှမလို့ခြင်းဘူးဗျအဲ့ဒါကိုပြောခြင်းပဲ နော်ဘင်္ဂညာဘေယညာတော့တကယ်မြင်တွေ့သွားရင်မလို့ကျင်တော့ဟာယုံနာဓမ္မတွေပေါ်ပြီးပေါ်ဖြစ်ပြီးဖြစ်ပြီးဖြစ်ပြီးအပြက်တွေကျမြင်နေဟာငါလည်းချင်းကြီးသိနိုင်ပါလားဘယ်ဘဝရောက်ရောက်သိရမှာပါလားဒီလိုနားလေသဘောပေါက်အဲ့ဒါဘင်္ဂညာအဲ့ဘင်္ဂညာရမှာမဟုတ်ဒီသိချင်းတယောက်တကယ်မြင်အောင်ဆင်ញင်မယ်ခုနဝိသုရိမကညွန်ကြားတာလေသိချင်းတရားပေါ်မှာအောင်းမင်းမမှတ်ရမှုတတိလည်းဖြစ်ရမယ်ပြီးတဲ့အခါကျတော့ တာဝကလည်းဖြစ်ရမယ်ပြီးတဲ့ကညံလည်းတကယ်ကိုညံနဲ့မှလက်ခံမြောင်ဆင်ញင်လိုက်ရင်တော့ဘယ်ဘဝမှမလိုချင်တော့ဘူးဗျာဒါတော်တော်ကောင်းတဲ့ကိစ္စပဲဘဝတွေလိုချင်နေရင်ဘာဖြစ်လဲကိုပိုင်ဆိုင်တာတွေဆုတ်ထားတယ်သာသမီပေါ်မှာလည်းလွတ်ချဖို့ခက်တယ်ပစ္စည်းပေါ်မှာလွတ်ချဖို့ခက်တယ်ကြောင်းကန်တွေပေါ်မှာလွတ်ချဖို့ခက်တယ်ဘာဖြစ်လို့ကိုကဘဝတွေမျောတာကိုဒီသာသမီတွေဒီပစ္စည်းတွေနဲ့ပြန်ပြီးတွေ့ကျင်သေးတယ်ဆုံကျင်သေးတယ်ဒါမျိုးတွေဖြစ်တာ နောက်တစ်ခုကနံပါတ်၈မကောင်းမှုကဲရတယ်မကောင်းမှုအပြည့်မြင်တော့မကောင်းတာလှုပ်ဖို့ဝင်လေးလာမကောင်းတာပြောဖို့ဝင်လေးလာတော်တော်ကောင်းတယ်ဒီပေခြင်းတရားရှင်အဲ့ဒါတွေကတော်တော်ကောင်းတဲ့အကျိုးပဲနောက်မို့လူကဟိုဒီကုသိုလ်ကောင်းမှုကြအေးပပြကောင်းမြန်ဖြစ်တော့လေကျိုးတော့မကောင်းမှုကဲရတာမဟုတ်ကောင်းတဲ့လုပ်ငန်းတွေဟဲ့နင်အသက်ငယ်ငယ်လေးရှိသေးဘာလို့သွားတရားထွက်လဲအသက်ငယ်ငယ်လေးရှိသေးဥပုသ်ဆောင်ရမလား လက်ငယ်လေးရောက်ရှိအဲ့လိုမျိုးကောင်းတာတွေကိုကျတို့ကပြောင်းပြန်ပြင်တာပြကောင်းတာလောက်တာကိုသွားကဲရမကောင်းတာလောက်တာမကဲရကဲရမှာမဟုတ်ဒီဘက်ကအဲ့လိုမျိုးပြောင်းပြန်ရင်နော်မကောင်းမှုအပြည့်မြင်တယ်ဆိုမကောင်းမှုကဲရတယ်သူတို့ကောင်းနေကြမကောင်းမှုအပြည့်မြင်သွားမကောင်းမှုလောက်အောင်မဝင်လေးသွားပြောအောင်မဝင်လေးသွားသူတို့ကဟိုကောင်းတာလောက်တာတွေပဲအပြည့်မြင်နေကြတာကြောင်းမြန်ဖြစ်သွား ဒါပုရုဇဉ်နဲ့အရိယာကွာခြားချက်သုံးဖို့တရားမြင်သူနဲ့မမြင်တဲ့သူကွာခြားချက်ပေါ့နံပါတ်9ပစ္စည်းဥစ္စာများကိုမတုံမိခြင်းမသိသိခြင်းနော်သိခြင်းတရားမမြင်တဲ့ပုဂ္ဂိုလ်ပစ္စည်းကိုချစ်ချစ်ပေါအောင်ဆောက်ထားတာဗျာဘယ်သူမှပေးဘူးဘယ်သူမှလည်းမပေးနိုင်ဘူးပစ္စည်းတွေဟာအတွင်းပြအကုန်သိမ့်တာပဲဘုန်းကြီးရောလူရောပြန်တော်မူပြီးတော့သင်္ကန်းတွေတပုံတကောင်းကြီးထွက်လာတာတို့အဲကြောင့်ဘုန်းကြီးတို့ ဟိုခန့်ငင်ငယ်ကုမဲမှာသွားပြီးဝတ်ဆောက်တည်ခြင်းခါအိဆရာလေးတစ်ပါးမင်းကိုလိုကိုမတာကို ကိုပီစီနဲ့ကိုမချမချကြစေနဲ့နော်ဒါမင်းနဲ့သူကတော့ညာသားဆိုတော့ကိုမတာကိုကိုစုထားတာကိုစုထားတော့ပြန်တော့မလို့ဒီသင်္ကန်းနဲ့ဒီပစ္စည်းနဲ့ချလိုက်တာပြောတာအဲ့ဒီခါကျရင်တော့ရှက်စရာလည်းကောင်းတော့ဟာဒီဘုန်းကြီးရှိစဉ်ကဘာမှမလုပ်ခုမှသင်္ကန်းတွေကဘလောက်ကြံနေနဝကမ္မတွေကဘလောက်ကြံနေဒါမျိုးတွေပစ္စည်းများကို သိခြင်းတရားတွေမြင်မြေဆိုပစ္စည်းများမတုံမီတော့ဘူးတော့မသိရှိတော့ဘူးပစ္စည်းဥစ္စာတတ်မှတ်မှုကင်းသွားတဲ့ကံဒီကိုယ့်ပြသူ့ပစ္စည်းကိုသုံးကြဝန်တုံမှုအိတ်တမေဆရာတွေဘာမှမဖြစ်တော့သူပစ္စည်းကတတ်မှတ်တော့ကြီးသူ့ပစ္စည်းထိတာမကြဘူးသူเจ้าလာတော့မကြဘူးဘုန်းကြီးဆိုငါเจ้าမလာနဲ့အဲ့လိုမျိုးဖြစ်တာဘုန်းကြီးရောလူရောနော်နောက်တစ်ခုကတော့ဗာလေ30မမြဲဥသောမတင်ညာနေသတင်ညာအလေးတင်ညာနော်သိခြင်းတရား မြင်လာရင်ဟောဘယ်ရမှမမြဲပါလားနော်အသေးကြီးကမမြဲတာမြင်လို့အသေးလေးတွေယုံနာတရားမမြဲတာကိုလည်းအလေးကျင်ရလာနိုင်မယ်နံပါတ်7အနေဆာတင်ညာအနေဆာမြင်လိုက်ဒုက္ခသဘောအနတ္တသဘောတွေလည်းမြင်လာမယ်လို့ဒါဆိုလိုရင်းမှာဒါတော့ကိုယ်ဉာဏ်နဲ့ဆိုင်တယ်နော်ဉာဏ်ပညာထက်မြင်တော့မြင်ကောင်းမြင်ပါဉာဏ်ပညာမထက်မြင်တော့မမြင်နိုင်ပါဘူးနံပါတ်7အသေးကဏိကမကြောက်မမတွေ့နမိတ်ထင်အဲအဲ့ဒီအချက်ကောင်းတာဗျအသေးချင်းတရား သိခြင်းမြောက်ကိုကလက်ခံရှုမှတ်တာ လက်ခံသွားရင်သိရတာပေါ့ဒါတွေကသဘာဝဖြစ်စေနေပဲခုလိုဆိုရင် ကြောက်ကြောက်လန့်လန့်နဲ့သိရတာခုနကဓမ္မပဒဟောနဲ့အတူတူပဲဒီအကျိုးနဲ့ကျိုးတင်ဆင်ញမထားသေးရတော့ဘုန်းကြီးဖြစ်လူဖြစ်ကြောက်ရွံ့လန့်သိရမှာပဲကျိုးတင်ဆင်ញထားတဲ့ပုဂ္ဂိုလ်ကတော့အကြောင်းမျိုးတဘာဝတရားလက်ခံပြီးသိရတယ်နော် သေခြင်းတယောက်မြင်လိုက်ရင်ခုနကရကားတဲ့ပါလေးဖခင်ကြည့်လိုက်လေသူကြတော့သေခြင်းတယောက်သူသမီးလေးကသူ့မျက်စိအောင်မှလည်းသိသွားတယ်ခါတဲ့နိဗ္ဗာန်ရတော့အရတ္တမညာထီအောင်ရသွားတာရဟန္တာဖြစ်သွားတကယ်လို့တဲ့နိဗ္ဗာန်မရရင်နောက်ဘဝမှာလည်းဒုက္ခတိဘဝရောက်သေခြင်းတယောက်ဆင်းခြင်းသိရင်တော့သူကဒုက္ခတိဘဝရောက်နေပါလေဒါဝိသုဒ္ဓိမကပြောတော့နော်ဒီနေ့6နာရီနဲ့မိနစ်20ရှိသွားပြီဒီနေ့တော့ဒီလောက်နဲ့သိကြအောင် ဒီနေ့ဟောပြောဆုံးဆုံးမှလည်းတရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။